ဒီနေ့သာသနာတော်နှစ်2566ခုကောဇာနှစ်1384ခုတရင်ကျော်လာပြီကျော်6ရက်2022ခုနှစ်10လပိုင်း15ရက်စနေနေ့ညချမ်းခါကာလမှာရန်ကုန်တိုင်းဒေသကြီးရန်ကုန်မြို့မြောက်ကလာပမြို့နယ်ဝေဘာဂီမြို့သစ်ရှိရက်ကွက်ဝေဟင်လန်းအမှတ်296နေအိမ်မှာနေထိုင်ကြတဲ့ ဒကာကြီးဥကျော်ကျော်ဒကမကြီးတော်ဆန်းဆန်းလှမိသားစုတို့ကဒကာကြီးဥကျော်ကျော်ရဲ့55နှစ်ပြည့်မွေးနေ့အထိမ်းအမှတ်ဖြစ်ဖြင့်ဓမ္မဒါနဓမ္မပူဇာတရားအလှပေးလှကြတယ်နော်အဲ့တော့ဘုန်းတို့ဒီဓမ္မဒါနတရားအလှပွဲမှာတရားဓမ္မပေါင်းတော်အောင်တို့ကိုဗာတရားများဟောခြင်းတုံးဆိုတော့အင်္ဂုတ္တပါဠိတော်တတ္တကနိပ္ပမလာရှိတဲ့ ဥက္ကတုတ်တံဆိုတာလေးကိုအခြေခံပြီးတော့တကယ်ချမ်းသာတဲ့လူလို့တရားကောင်းစဉ်လေးပြီးပြီးတော့ဟောပါနော်မြတ်စွာဘုရားရဲ့အလုံးစုံကိုသိတော်မူမြင်တော်မူတဲ့တပ်ပညုဏဉာဏ်ဖြင့်ကြည်ပြီးတော့ပြောထားတဲ့လူလောကမှာတကယ်ချမ်းသာတဲ့လူဆိုတာဘယ်လိုလူမျိုးကို ပြောတာလဲဆိုတာလေးကိုမှတ်သားကြည့်ကြနော်လူငယ်လေးတွေလည်းအများကြီးပါတော့ ဒီတရားလေးကိုဟောရတာပို့ပြီးတော့တင့်တော်မဲလို့ဘုံစိတ်ထဲမှာတွေးမိတယ်လောကလူသားအများစုကတော့ပိုင်ဆိုင်မှုတွေအများကြီးရှိတယ်ပိုက်ဆံပေါ်တယ်ဆိုရင်သူတို့ကလူချမ်းသာတွေလို့ဒီလိုပြောကြတယ်နော်လူချမ်းသာလို့ပြောတာမှမလေးသူတို့ကအယမ်းချမ်းသာတာရှေ့ကအယမ်းလေးတောင်ထည့်လိုက်တယ်ဟုတ်လားပိုက်ဆံတွေအများကြီးပိုင်နေဆိုရင်သူတို့ကအလွန်ချမ်းသာတဲ့လူတွေ နော်ချမ်းသာတာမှရိုးရိုးမဟုတ်ဘူးအယမ်းနေရောအလွန်နေရောအဲ့ဒါတွေပါထည့်ပြီးတော့တောင်ပြောကြတယ်ဟုတ်လားမြတ်စွာဘုရားရဲ့အမြင်အရဘဝမှာတကယ်ချမ်းသာတဲ့လူဆိုတာဘယ်လိုလူမျိုးကို ပြောတာလဲဆိုတာကိုဒီသုတ်တန်ထဲမှာရှင်းရှင်းလင်းလင်းသိရတယ်ပေါ့ဥက္ကသုတ်တန်တဲ့မြတ်စွာဘုရားလက်ထက်ကဥက္ကဆိုတဲ့အမတ်ကြီးတယောက်ကောသလမင်းကြီးရဲ့အမတ်ပါ အဲ့ဒီမကြီးတယောက်ကတနေ့တော့အချမ်းရံနေနဲ့မြတ်စွာဘုရားကြီးကိုရောက်လာတယ်။ရောက်လာပြီးတော့မြတ်စွာဘုရားကိုသူစကားတခွန်းလျှောက်တယ်။မြတ်စွာဘုရားတဲ့ရောဟဏတတိရဲ့မြေးဖြစ်တဲ့မိဂါရတတိဟာအလွန်မှ ချမ်းသာတယ်ဗျာတဲ့ဘလောက်ထိချမ်းသာတာတုံးလို့မြတ်စွာဘုရားမေးတော့ရွှေရဲကိုပဲသိန်းတရာလောက်ချမ်းသာတယ်တဲ့ စာထဲပါတာလေးကအဲ့ဒီတိုင်းအတိအကျရွှေတွေကြီးတဲ့ကိုပဲသိန်း100လောက်ချမ်းသာတယ်ရွှေကိုသိန်း100ဘလို့တွက်တယ်လဲတော့ဘုံဘုံကအဲ့ဒီခေအနေထားကိုနားမလည်ဘူးပေါ့နော်တကြက်သားတကြက်နှုံးနဲ့တွက်မယ်ဆိုရင်တော့ပိတ်တဲ့ချင်းတသိန်းလောက် ရှိမဲ့သဘောပေါ့ဟုတ်လားငွေရဲ့အရေးအတွက်ကတော့ခံမှန်းဖို့တောင်မလွယ်ဘူးလို့အဲ့ဒါလို့ဥက္ကမကြီးကမြတ်စွာဘုရားကိုရှောက်တော့မြတ်စွာဘုရားတခါကြီး အဲ့ဒီဥစ္စာပစ္စည်းတွေကိုဥစ္စာပစ္စည်းတွေမဟုတ်ပါဘူးလို့ငါမဆိုပါဘူးတဲ့အဲ့ဒါတွေလည်းဥစ္စာပစ္စည်းတွေပါပဲပေါ့ဒါပေမဲ့လို့အဲ့ဒီဥစ္စာပစ္စည်းတွေဆိုတာရေမီမင်းခိုးသူမချစ်မနစ်သက်တော်သူလို့ဆိုတဲ့ရန်သူမျိုး၅ပါးကဖြည့်ဆည်းမယ်ဆိုလို့ရှိရင်လွယ်လွယ်လေးပျက်စီးသွားနိုင်တယ်တဲ့ပျက်စီးဖို့အတွက်အလွန်လွယ်ကူတဲ့အတွက်ကြောင့်အဲ့ဒီဥစ္စာပစ္စည်းတွေကိုတကယ်ဥစ္စာပစ္စည်းတွေလို့မဆိုနိုင်ဘူးတဲ့ ဘဝမှာဘလို့ရန်သူမျိုးကမှမဖြစ်စည်းနိုင်နဲ့ဥဒ္ဒန္တမှာရှိပြီဆိုလို့ရှိရင် ပိုင်ဆိုင်မှုမှာစိတ်ချရတဲ့ကိုတကယ်ပိုင်ပြီလို့ပြောလို့ရတဲ့ဥစ္စာပစ္စည်းအစစ်9မျိုးရှိတယ်တဲ့အဲ့ဒီဥစ္စာပစ္စည်း9မျိုးအစစ်ကဘာလဲဆိုတော့တတ္တဒဏ္ဍသီလဒဏ္ဍဟိရိဥဒ္ဒပိယံဒဏ္ဍသုတဒဏ္ဍစသာဘောဇပညာဝေတတ္တမန္ဒဏ္ဍ ဒီကထာလေးတွေကနားထဲမှာရင်းနေပြီးသားဖြစ်မယ်ထင်တယ်နော်တတ္တဒနံသီလဒနံဟိရိဥတ္တပိယန္တနံတုဒ္ဒဒနိဇစာဂောဇပညာဝေတတ္တမန္တနံဟောဒနဆိုတဲ့စကားလုံးလေးနဲ့တွဲဟောတာနော်ဒနဆိုတာကတော့ဥစ္စာပစ္စည်းပေါ့တတ္တဒနံဘုရားတရားတန်ခါယတနာမြတ်သုံးပါးရဲ့ဂုံကျေးဇူးနဲ့ကံကံရဲ့အကျိုးလို့ဆိုတဲ့စေတနာရဲ့စွမ်းရည်တတ္တိကိုယုံကြည်ခြင်းလို့ဆိုတဲ့တတ္တတရား တရာတရားလို့အရက်ထဲမှာလွယ်လွယ်လေးခေါ်တဲ့တတ္တာတရားဟုတ်လားအဲ့ဒီတတ္တာတရားကိုမြတ်စွာဘုရားဒဏဆိုတဲ့စကားလုံးနဲ့တွဲပြီးတော့ပြောတယ်နော်တတ္တာဒဏအဲ့ဒီယုံကြည်သင့်ယုံကြည်တိုက်တဲ့အမှန်တရားတွေရဲ့အပေါ်မှာယုံကြည်မှုဆိုတဲ့တတ္တာတရားဟာအလွန်မှအည်အသွေးမြင့်မာတဲ့ဥစ္စာပစ္စည်းဖြစ်တယ်တဲ့တတ္တာဒဏနံပါတ်1ဥစ္စာပစ္စည်းဟုတ်လားတတ္တာဒဏပြီးတော့ပါတော့သီလဒဏလူတယောက်အနေနဲ့ စောစောကစောက်တည်လိုက်တဲ့ငါးပါးသောတိခါဘုဒ္ဓကိုမကြိုးမပေါက်မပြောင်းမကြအောင်စောင့်စည်းနိုင်တယ်ထိမ့်သိမ့်နိုင်တယ်ဆိုရင်လည်းပဲဒါလည်းပဲအလွန်မှအဖို့ထိုက်တန်တဲ့ဥစ္စာပစ္စည်းတစ်မျိုးပဲတဲ့တီလာဆိုတာပြီးလို့ရှိရင်ဒီဥစ္စာပစ္စည်းတွေရဲ့စွမ်းတက်တီလေးကိုအထိုက်လျောက်ဖုံဖုံပြောမှာပါဟုတ်လားကိုဥစ္စာပစ္စည်းခုနှစ်မျိုးကိုရေးတွက်ပြတယ်နော်မြတ်စွာဘုရားရဲ့ဂုံရည်သွေးတရားတော်မြတ်ရဲ့ဂုံရည်သွေးအရိယာတန်ဃာတော်တို့ရဲ့ဂုံရည်သွေးကိုစိတ်ထဲမှာဖြစ်ပေါ်သွားတဲ့နော်စေတနာ ဟိုးတို့လှုပ်ပြီးပြောပြီးတွေးပြီးကြံပြီးဆိုလို့ရှိရင် စေတနာလေးပါတယ်စေတနာဆိုတာတိုက်တွန်းနှိုးဆော်ခြင်းကိုပြောတာအဲ့ဒီစေတနာလေးကအကောင်းဆုံးနှမျိုးရှိတယ်ကောင်းတဲ့စေတနာကချမ်းသာစေတယ်ဆိုးတဲ့စေတနာကဆင်းရဲစေတယ်ဒါသဘာဝတရားရဲ့သူ့အတူဖြစ်နေတဲ့အမှန်တရားပေါ့နော်အဲ့ဒါလိုကံကံရဲ့ကျိုးကိုယုံကြည်တယ်ဆိုလို့ရှိရင်အဲ့ဒါဘာခေါ်တော့တတ္တတရားတတ္တဒဏ္ဏနော်ပြီးတော့ဗါတော့သီလဒဏ္ဏနောက်ဟိရိဥဒ္ဒပိယန္ဒဏ္ဏ မကောင်းမှုတွေကို ပြောရတွေးရနော်လောက်ရမှာကိုစိတ်ထဲမှာ ရှက်တယ်နော်ဒါဟာရှက်စရာအကျိုးပေးတွေကိုဖြစ်စေတတ်တယ်ဒါမလုပ်သင့်ဘူးလို့စိတ်ထဲမှာရှက်တဲ့သဘောလေးဟာဥစ္စာပစ္စည်းတစ်မျိုးယတနာတစ်မျိုးပဲပြီးရင်ဘယ်နှကြောင့်သူ့ကိုယတနာလို့ပြောရတယ်လဲဒဏလို့ပြောရတယ်လဲဆိုတာဘုံဘုံရှင်းပြမယ်ဟုတ်လားဟိရိပြီးတော့ဗါတော့ဥတ္တပဥတ္တမဆိုတာမကောင်းမှုအကုသိုလ်တရားတွေဟာတစ်ချိန်မှာကြောက်လန့်ပေါ်ရာဆိုးရိုးတွေကိုဖြစ်စေတတ်တယ်ဒါကြောင့်သူတို့ဟာ ကြောက်ထိုက်တဲ့အရာတွေလို့မဟုတ်တာလောက်ဟာပြောရတိုးရမှာကိုစိတ်ထဲကကြောက်ရွံ့တယ်အဲ့ဒါကိုဥဒ္ဒပသူ့လည်းပဲဒနာဥစ္စာပစ္စည်းတစ်မျိုးပဲတဲ့တတ္တဒဏံသီလဒဏံဟိရိဥဒ္ဒပိယန္တနံပြီးတော့တုတ္တဒဏင်စတုတ္တရသော်ဘုရားဟောခဲ့တဲ့ဒုက္ခငြိမ်းချောင်းချမ်းသာချောင်းနိလန်းအစစ်အမှန်တွေဖြစ်တဲ့ဒေသနာတွေနဲ့ပတ်သက်ပြီးတော့ ကိုယ့်ရဲ့ခေါင်းနဲ့ကိုယ့်ရဲ့စိတ်ထဲမှာအများကြီးသိအောင်မြင်အောင်နားလည်အောင်လေ့လာထားတာ မှတ်သားထားတာသိအောင် မေးမြန်းထားတာစုံစမ်းထားတာသင်ယူထားတာဟုတ်လားအဲ့ဒါဘာခေါ်တော့တုတ္တတုတ္တဆိုတာကိုဘဟုဆိုတဲ့စကားလုံးနဲ့တွဲပြီးတော့ဘဟုတုတ္တလို့ပြောရတာရှိရနော်အမှန်တုတ္တအစစ်အမှန်ကသိလည်းပဲသိပြီးတော့အရေးမပါတဲ့မသိလည်းပဲသိပြီးတော့အရေးမပါတဲ့အပေါ်ယံသိစရာတွေကိုသိတဲ့တုတ္တမျိုးကိုဒီနေရာမှာဒဏဥစ္စာပစ္စည်းလို့မဆိုလိုဘူး တီးလိုက်လို့ရှိရင်စိတ်ထဲကိုငြိမ်းအေးသွားစေတဲ့နော်ချမ်းသာကြောင့်ဒုက္ခငြိမ်းကြောင့်အဘိုးအလွန်မှထိုက်တန်တဲ့တန်ဖိုးဖြတ်လို့မရတဲ့မြတ်စွာဘုရားရဲ့အစိုးအမတွေကိုသိတာမြင်တာမျိုးကိုသာလင်ဒီနေရာမှာတုတ္တလို့သုံးတာဟုတ်လားအဲ့ဒီတုတ္တတွေလည်းပဲတကယ်ကိုအဖို့ထိုက်တန်တဲ့အတွက်ကြောင့်သူလည်းပဲဥစ္စာပစ္စည်းတစ်မျိုးဒဏ္ဍတစ်မျိုးပဲတဲ့တတ္တဒဏ္ဍသီလဒဏ္ဍဟိရိဝတ္တပိယံဒဏ္ဍတုတ္တဒဏ္ဍစာစာကောစာစာကစွန့်လွတ်နိုင်တာ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 ဖောက်ပြန်တတ်တဲ့ရုပ်အစုအာယုံကိုသိတဲ့ခံစားတတ်မှတ်သားတတ်တဲ့နံတရားအစုပုဂ္ဂိုလ်တ attva သဘောမပါတဲ့တဘာဝတရားတသက်တည်းအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတာလို့သိတယ်ဒါပညာပေါ့အဲ့ဒါလို့အကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်ပေါ်နေတဲ့ဘယ်သူမှဖန်ဆင်းထားတာမဟုတ်တဲ့သူ့လိုလိုဖြစ်နေတာလည်းမဟုတ်တဲ့အကြောင်းတရားကိုအခြေခံပြီးတော့ဖြစ်ဖြစ်နေတဲ့သဘာဝတရားတွေဒီသဘာဝတရားတွေဟာလည်းတည်မြဲမှုမရှိသော ကောင်းမွန်မှုမရှိသော စိုးပိုင်မှုမရှိသောအနိစ္စဒုက္ခအနတ္တမျှတာဖြစ်တယ်လို့သိတာမြင်တာနားလည်တာကိုအဲ့ဒါဘာခေါ်တော့ပညာနောက်ဆုံးအရိယာမဉ္ဇဉ်ဘုံဉ္ဇဉ်တို့ဖြင့်တော့သိနိုင်မြင်နိုင်တဲ့နိဗ္ဗာန်ကိုထိုးထွင်းပြီးတော့သိသည့်အထိအစင်းမြင့်တဲ့ပညာဆိုတာကြတော့သူဟာတစ္ဆာလေးပါးကိုသိသွားတာဘဝဟာပိုင်ပိုင်နိုင်နိုင်သိတဲ့သဘောကိုဘာခေါ်တော့ပညာဟုတ်လားအဲ့ဒီပညာဆိုတော့ဥစ္စာပစ္စည်းတွေခုပြောခဲ့တဲ့ဥစ္စာပစ္စည်း9မျိုးထဲမှာ အထက်တန်းအကြာဆုံးအည်သွေးအမြင့်ဆုံးဥစ္စာပစ္စည်းပဲအဲ့ဒါမြတ်စွာဘုရားစောတော်ကရွှေတွေကြီးတဲ့ကိုပဲတိန့်တရားလောက်ချမ်းသာတယ်လို့ဥက္ကအမတ်ကြီးကတအံတအောလာပြီးတော့မိဂါရတထေရဲ့ချမ်းသာကြွယ်ဝပုံကိုလာပြောလို့မြတ်စွာဘုရားအေးအဲ့ဒီဥစ္စာပစ္စည်းတွေဆိုတာနော်ဖြည့်စည်းမဲ့အရာနဲ့တွေ့ရင်လွယ်လွယ်လေးပျက်စီးသွားတယ်လို့တကယ်တမ်းနော်တန်ဖိုးအမြင့်မားဆုံးဥစ္စာပစ္စည်းတွေမဟုတ်ကြဘူး ယခုပြောခဲ့တဲ့ဥစ္စာပစ္စည်းခုနှမျိုးစီသာလဲတန်ဖိုးအလွန်မြင့်မားတဲ့ဥစ္စာပစ္စည်းဖြစ်တယ်ကိုယ်တန်တမှာဖြစ်ပေါ်နေပြီဆိုလို့ရှိရင်ဘယ်သူမှလည်းလူကိုဖျက်ဆီးလို့မရဘူးဘယ်သူမှလည်းဒါကိုအနှောင့်အယှက်ပေးလို့မရဘူးဒီလူရဲ့ချမ်းသာကြွယ်ဝမှုကိုဘယ်သူမှဒီဥစ္စာကိုတော့ပျက်စီးသွားအောင်လုပ်လို့မရတဲ့အတွက်ကြောင့်ဒါကိုတကယ်ပိုင်မသာလဲတကယ်ချမ်းသာကြွယ်ဝတဲ့ပုံကိုဖြစ်တယ်ဆိုပြီးတော့ဒုတိယကာထာကိုမြတ်စွာဘုရားဆက်ဟောတာယတဧတိတနာအဋ္ဌိအဋ္ဌိယပုရိတတ္တဝါ သဝေမဟာတနောလောကီအစီယောဒေဝမာနုတိနော်ယတဧတိဒနာအဋ္ဌိအဋ္ဌိယပုရိတတ္တပါဟောဒီလောကကြီးမှာယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်အခုပြောခဲ့တဲ့ဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်ဆိုင်ပဲဆိုလို့ရှိရင်သဝေမဟာတနောလောကီဒီပုဂ္ဂိုလ်ဟာအလွန်ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်တယ်လို့ဆိုရမယ်မဟာဒနာဆိုတဲ့စကားလုံးနော်မဟာဒနာပေါ့အလွန်ကြီးမားတဲ့ဥစ္စာပစ္စည်းကိုပိုင်ဆိုင်ထားတာ မဟာတကြွယ်ကြီးတယောက်နော်တတ္တာတိလဟိရိဩတ္တပတုဒ္ဒစာကပညာဒီအလွန်မမြတ်တဲ့စိတ်ရဲ့အည်အသွေးခုနှစ်မျိုးကိုပိုင်ဆိုင်မယ်ဆိုလို့ရှိရင်သူသည်မဟာတကြွယ်တယောက်ဖြစ်တယ်လို့ပြောကြတာအဲ့ဒါကိုမြတ်စွာဘုရားကအာဇေယောဒေဝမာနုတေဒီစကားလေးနဲ့ဒီကြွယ်ဝမှုရဲ့အနှစ်သာရရှိပုံကိုထပ်ပြီးတော့ဖော်ပြတယ်အာဇေယောဒေဝမာနုတေဆိုတာဘာပြောရအောင်ဆိုတော့ ဒီပုဂ္ဂိုလ်ရဲ့ချမ်းသာကြွယ်ဝမှုကိုလူမပြောနဲ့နတ်ကတောင်မှအနိုင်ယူလို့မရဘူးတဲ့နော်ကျန်တဲ့ဘုန်းတို့ဒီလောကီဥစ္စာပစ္စည်းတွေပိုင်ဆိုင်ထားတယ်ဆိုတာကနတ်မပြောနဲ့လူချင်းချင်းကတော့အချိန်မွေးအနှောင့်အယှက်ပေးလို့ရတယ်အချိန်မွေးဖြစ်စည်းလို့ဒုက္ခပေးလို့ရတယ်ဥစ္စာပစ္စည်းရဲ့အည်အသွေးကွာခြားပုံကိုဥစ္စာပစ္စည်းတစ်ခုနဲ့တစ်ခုမတူပုံကိုမြတ်စွာဘုရားကအဲ့ဒီအဓိကတော့ချက်ကလေးနဲ့ရှင်းပြတာပေါ့နော်ပဂရိဥစ္စာပစ္စည်းဆိုတာက ပျက်စီးလွယ်တယ်နော်ဒီကနေ့ကြီးကြီးမားမားပိုင်ဆိုင်နေပြီလို့နောက်နေ့ဘာမှမရှိတော့တဲ့အနေအထားကိုလည်းရှောက်သွားနိုင်တယ်နော်ဒီသူတော်ကောင်းတွေအလွန်မြတ်နိုးတဲ့ဥစ္စာပစ္စည်းခုနှစ်မျိုးကတော့အဲ့လိုမဟုတ်ဘူးဘယ်သူမှသူ့ကိုအနှောင့်အယှက်ပေးလို့မရဘူးဖျက်ဆီးလို့မရဘူးအနိုင်ကျင့်လို့မရဘူးအဲ့ဒါကိုမြတ်စွာဘုရားဘယ်လိုပြောလဲအာစီယောဒေဝမာနုတိဟုတ်လားနတ်နဲ့တကွာတော့ဟောဒီလူလောကကြီးမှာဘယ်လူဘယ်နတ်ကမှသူ့ရဲ့ဒီချမ်းသာကိုကြိုးဝါမှုကိုအနိုင်ကျင့်ပြီးတော့လူယူဖြစ်စီလို့ မရဘူးတဲ့တသမတတ္တင်စသီလင်စပတာတံဓမ္မဒတနံအနုယုံစီထမေတာဝီတရံဗုဒ္ဓနာသာသနာအဲ့ဒါကြောင့်မို့လို့တဲ့မြတ်စွာဘုရားရဲ့အဆုံးအမကိုအမှတ်ရပြီးတော့တရံဗုဒ္ဓနာသာသနာမြတ်စွာဘုရားပြောခဲ့တဲ့ဒီမှန်ကန်တဲ့အမြင်တွေတရားတော်တွေကိုအမှတ်ရပြီးတော့တတ္တင်စယုံကြည်မှုကို၎င်းသီလင်စသီလကို၎င်းပတာရံကြည်ညိုမှုကို၎င်းဓမ္မဒတနံတရားသိမြင်မှုဆိုတဲ့ဉာဏ်ပညာကို၎င်း မေဓာဝီအမျှော်မြင်ရှိတဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုတာအနုယုံစေထကိုတန်တန်မှာပိုင်ဆိုင်အောင်အဖန်မှန်ကြိုးကုပ်အထောက်ရမယ်တဲ့ဟောဒါတတိယကထာပဲဟုတ်လားတဘုံတို့အသက်ရွယ်လေးတွေရလာပြီဆိုလို့ရှိရင်ဒီအမြင်လေးတွေကခိုင်ခိုင်မာမာကိုယ့်ရဲ့စိတ်ထဲမှာရှိရမယ်သဘောပေါက်လားခုတခါကြီးဆိုလို့ရှိရင်အသက်55နှစ်ပေါ့နော်အသက်55နှစ်ဆိုတော့ဘုံဘုံကဒါအလွန်ရင်းနှီးတဲ့လူတယောက်ကိုစိတ်ထဲကဘာပြောချင်စိတ်ရှိတုံးဆိုတော့ ရှာဖွေမှုပုံစံတွေကိုဘုန်းဘုန်းတို့ကပြောင်းလဲရမယ်မြင့်တင်ရမယ်ဟုတ်လားဒီခန္ဓာကိုယ်ရှိတယ်မိသားစုရှိတယ်ဒါကြောင့်မလို့စီးပွားရေးလည်းပဲရှားမယ်မရှားဘူးလို့ဘုန်းဘုန်းကပြောတာမဟုတ်ဒါပေမဲ့ဒီစီးပွားကိုရှားရင်းနဲ့ပဲအချိန်ကုန်သွားမယ်ဆိုရင်လည်းပဲရထားတဲ့ဘဝနဲ့ကိုရှားနေတာနဲ့ကထိုက်တန်လှပြီလို့မဆိုနိုင်သေးဘူးဘုန်းဆိုအသက်ဆိုတာလည်းပဲဘယ်ချိန်မှပြည့်စည်မယ်လို့ယူမအမကကျပေးနိုင်တာမဟုတ်ဘူး ဟုတ်လားအဲ့ဒီတော့ဘလို့ဖြစ်စေချင်တာလဲဆိုတော့တွဲပြီးတော့ရှာစေချင်တာပေါ့နော်လောကီဥစ္စာပစ္စည်းကိုရှာဖွေသလိုအခုပြောခဲ့တဲ့မြတ်စွာဘုရားအလွန်ချီးမွမ်းတဲ့အလွန်မြတ်နိုးတဲ့ဒီဥစ္စာပစ္စည်းကိုလည်းတွဲဖက်ပြီးတော့ဘုန်းဘုန်းတို့ရှာဖို့မလိုဘူးလားလိုတယ်နော်ဥစ္စာပစ္စည်းဘယ်နှမျိုးဆက်ပြီးတော့ဘုန်းဘုန်းတို့ရှာမှာလဲခုနှစ်မျိုးတချို့ဥစ္စာပစ္စည်းတွေအထိုက်လျောက်ရှိထားပြီသားတချို့ဟာလည်းမရှိသေးဘူးဘာတွေတော့တတ္တာတီလာဟိရိဥဒ္ဒပတုဒ္ဒစာကပညာ အဲ့ဒါမြတ်စွာဘုရားဒီခုနှစ်မျိုးကိုပိုင်ရင်တကယ်ချမ်းသာတဲ့လူလို့ဟောတယ်သူ့ရဲ့ချမ်းသာကြွယ်ဝမှုကိုလူမပြောနဲ့နှက်ကတောင်အနှောင့်အယှက်မပေးနိုင်ဘူးဒါကြောင့်မလို့ဒါကိုပိုင်ဆိုင်အောင်ဉာဏ်ရှိတဲ့လူဆိုတာကြိုးစားသင့်တယ်လို့ဒီလိုပြောနေတာခုဟာဟုတ်လားအဲ့ဒါလို့ဆိုရင်ဘုံဘုံကဘာဆက်ပြောရင်တော့ဒီဥစ္စာပစ္စည်းခုနှစ်မျိုးကိုပိုင်ဆိုင်ရင်တကယ်ချမ်းသာတဲ့လူလို့မြတ်စွာဘုရားဟောတဲ့နေရာမှာဘယ်ပုံဘယ်နည်းတကယ်ချမ်းသာစေတာလဲဒီဥစ္စာပစ္စည်းခုနှစ်မျိုးရဲ့တတ္တဝါတွေရဲ့ပုံမှာချမ်းသာစေနိုင်စွမ်းကလေးကို နည်းနည်းစီနည်းနည်းစီလေးဘုံကပြောခြင်းဒါမှဒီဥစ္စာပစ္စည်းခုနှစ်မျိုးရဲ့တန်ဖိုးကိုနားလည်ပြီးတော့ရခြင်းတဲ့စိတ်ဖြစ်မယ်ရခြင်းမှလည်းဒီဥစ္စာပစ္စည်းနဲ့ပြည့်စုံဘုံတို့ကြိုးပမ်းမယ်ပေါ့ဟုတ်လားအဲ့လို့ဆိုရင်တရားတရားကြောင့်အရင်ပြောကြည့်ရဟုတ်လားတရားတရားဆိုတာဘာလို့ယုံကြည်မှုအာဟုယုံကြည်တာတို့မြတ်စွာဘုရားရဲ့ကိလေသာငြိမ်းပုံမြတ်စွာဘုရားရဲ့တရားလုံးစုံကိုတည်တော်မူပုံမြတ်စွာဘုရားရဲ့အလုံးစုံပြည့်ပြည့်စုံတော်မူပုံကိုယုံကြည်တာဒါဘုံမောဟာ အရဟံသမ္မာသမ္ဗုဒ္ဓဘဂဝါဒီဂုဏ်တော်သုံးခုကိုဗမာလိုရိုးရိုးလေးပြောလိုက်တယ်မြတ်စွာဘုရားရဲ့စိတ်နှလုံးမှာရာဂဒေါသမောဟကိလေသာညစ်ခြင်းလုံးဝကင်းဝေးတော်မူတယ်ဒါပါတော့အရဟံဂုဏ်ကိုပြောတာနော်မြတ်စွာဘုရားသည်တရားလုံးစုံကိုမဖောက်မပြန်မှန်မှန်ကန်ကန်သိတော်မူမြင်တော်မူတယ်ဒါပါကိုပြောတာတော့သမ္မာသမ္ဗုဒ္ဓဂုဏ်ကိုပြောတာမြတ်စွာဘုရားသည်လောကီဂုဏ်လောကုတ္တရာဂုဏ် အကုန်လုံးဂုံကျေးဇူးတို့နဲ့လုံးဝပြည့်ပြည့်စုံတော်မူတယ်ဘာမှလိုလေသေးမရှိပြည့်စုံတော်မူတယ်ဒါဘာကိုပြောတာတော့ဘဂဝါကုံကိုပြောတာဒါမှမဟုတ်ဘုရားရှိခိုးထဲမှာနမောတတဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တဆိုတာအလွန်မှပြည့်ပြည့်စုံတဲ့ဘုရားရှိခိုးပဲဟုတ်လားအဲ့တော့မြတ်စွာဘုရားတန်တာမှာတကယ်ရှိတဲ့အဲ့ဒီအကြီးအသေးကိုစိတ်ထဲကလိုက်လိုက်လဲလဲယုံကြည်တယ်ဆိုရင်အဲ့ဒါဘာတော့တရားတရားဟုတ်လား နောက်သီလသမารိပညာမဲ့ခင်ရှင်ပါသတိပဋ္ဌာန်တရားအကျင့်မြတ်တရားအစရှိတဲ့သူတော်ကောင်းတရားတွေဟာကျင့်ကြံကြိုးကိုအားထုတ်မယ်ဆိုရင်အားထုတ်နိုင်သလောက်ကိုယ့်ရဲ့ကိုယ့်ရဲ့စိတ်နှလုံးကိုငြိမ်းစေတယ်အေးစေတယ်ချမ်းသာစေတယ်ဒီအစွမ်းတတိသူတော်ကောင်းတရားမှာရှိတယ်လို့တရားတော်ရဲ့အရည်အသွေးကိုစိတ်ထဲကလိုက်လိုက်လဲလဲယုံကြည်မယ်ဆိုရင်ဒါလည်းပါလေတရားတရားနောက်ကိလေသာတရားတွေကိုအမြင့်မြတ်အစင်စင်ပယ်တတ်တော်မူပြီးဖြစ်ကြတဲ့တစ္ဆာလေးပါသိမြင်ပြီးဖြစ်ရတဲ့ပုံကိုယ်တွေကိုဘယ်လိုခေါ်တော့အရိယာလို့ခေါ်ဟုတ်လားအဲ့ဒီအရိယာတန်ဃာတော်တို့ရဲ့ နော်တကယ်ရိုးသားဖြောင့်မတ်ပုံဟုတ်လားလေယာမြေကောင်းတစ်ဖွဲ့ဖြစ်ပုံကုသိုလ်တည်းဟုသောမျိုးစေ့ကိုစိုက်ပျိုးချေချဖို့အတွက်အလွန်မှအထက်တန်းကျတဲ့မြေနဲ့တူတယ်လို့မြတ်စွာဘုရားအနုတ္တရံပုံညက်ခေတ္တံလောကသလို့ပြောဘူးလားဒီအည်သွေးတွေကိုစိတ်ထဲကယုံကြည်တယ်ဆိုရင်အဲ့ဒါပါတော့တရာတရားသုံးမျိုးရှိပြီနော်နောက်ဘုံဘုံတို့အလွန်အရေးပါတဲ့နော်ယုံကြည်တရားကဘာလဲဆိုတော့ကံကံရဲ့အကျိုးလို့တမယိုးကြဘုံဘုံတို့နားလည်ထားခဲ့ကြတဲ့ယုံကြည်မှု ကံဆိုတာဘာကိုပြောတာလဲစေတနာကိုပြောတာစေတနာဆိုတာဘာလဲတိုက်တွန်းနှိုးဆော်တဲ့သဘောလေးအုံးတို့တွေးပြီဆိုရင်လည်းပဲနောက်ကတွန်းအားလေးနဲ့တွေးတာပြောပြီဆိုရင်လည်းပဲဒီစကားပြောပြသွားအောင်နောက်ကတွန်းအားပါတယ်ဟုတ်လားလုပ်ပြီဆိုရင်လည်းတွန်းအားပါတယ်အဲ့ဒီတွန်းအားတိုက်တွန်းနှိုးဆော်မှုကိုပါဠိလိုလို့ခေါ်တယ်စေတနာလို့ခေါ်တာဟုတ်လားအဲ့ဒီစေတနာလေးကနော်ဆိုးွားတဲ့အလုပ်တွေနဲ့ရှင်တဲ့စေတနာရှိတယ် အောင်မြတ်တဲ့အလုပ်တွေနဲ့ရှင်တဲ့စေတနာရှိတယ်စေတနာဘယ်နှမျိုးတုံးနှမျိုးအဲ့တော့ဆိုးတဲ့စေတနာကနောက်ဆက်တွဲခြင်းရဒုက္ခအကျိုးရလက်တွေကိုပဲသူကဖြစ်စေတယ်ဒါသူ့တဘာဝပဲဘယ်သူမှမြတ်စွာဘုရားစေတနာဆိုးကံဆိုးဟာဒုက္ခကိုဖြစ်စေလို့ဘုရားကလှုပ်ထားခဲ့တာမဟုတ်စေတနာကောင်းကံကောင်းကုသိုလ်ကံဒီချမ်းသာကိုဖြစ်စေလို့ဘုရားလှုပ်ထားခဲ့တာမဟုတ်ဘုရားကဘာမှဖန်တီးတာမရှိဘူးဘုရားအမှန်တရားကိုတွေးရှိသူသာဖြစ်တယ်ဖန်တီးသူမဟုတ် ။ဘုန်းတို့မြတ်စွာဘုရားဘာမှဖန်တီးတာမရှိဘူး။တကယ်တမ်းကသဘာဝတရားမှာဘာမှလည်းဖန်တီးလို့မရ။ဟုတ်လား။ဒါဘလို့သဘောရှိတယ်ဒါဘလို့စွမ်းတတ္တိရှိတယ်။နော်တရားကိုဒီလိုလုပ်ရင်ဒီလိုဖြစ်မယ်လို့သဘာဝတရားရဲ့အကြောင်းကိုပြည့်ပြည့်စုံအောင်နားလည်သွားတာဒါဘာခေါ်တော့ဗုဒ္ဓပေါ့နော်။အလုံးစုံကိုသိတာ။ဒါဟာချမ်းသာကြောင်းဒါဟာဆင်းရဲကြောင်းဒါဟာလွတ်မြောက်ကြောင်းနော်ဒါဟာဒီအချင်းအကျက်ထဲမှာနေရာကြောင်းဒါဟာမလွတ်လပ်ကြောင်း ဒီလိုမျိုးဆင်းရဲကြောင်းချမ်းသာကြောင်းကိုအပြည့်စုံသိတာပါခေါ်တော့တမတန်ဗုဒ္ဓပေါ့နော်အခုဘုန်းကဗာပြောနေတာတော့စေတနာရဲ့စွန့်ရည်တက်တည်ဘုရားကဖန်တီးတာမဟုတ်ဘူးဘုရားကသိတာဒါဒီလိုရှိတယ်လို့သိတာဆိုးတဲ့စေနာကို အကုသိုလ်ကံလို့နာမည်တက်ပေးတာပေါ့နော်ကောင်းတဲ့စေနာကိုဘယ်လိုတက်ပေးတာကုသိုလ်ကံနော်အဲ့ဒီကုသိုလ်ကံအကုသိုလ်ကံစေတနာဆိုးစေတနာကောင်းတို့သည်တတ္တဝါတဦးသည်တယောက်စီရဲ့နော်ချမ်းသာခြင်းဆင်းရဲခြင်းကို နော်ဖော်ဆောင်နေတဲ့ဖန်တီးနေတဲ့အရာပဲအဲ့ဒီအမှန်တရားကြီးကိုဘုန်းတို့ယုံကြည်တယ်ဆိုရင်ဒါပါခေါ်မလို့တရားတရားအဲ့ဒီတရားတရားကိုမြတ်စွာဘုရားခုဘာလို့ပြောနေလဲဒဏလို့ဟောတာနော် तू ဟာချမ်းသာစီတယ်လို့ဟောတာအဲ့လို့ဆိုရင်တရားတရားကဘလို့ချမ်းသာစီတာတုံးဒါကိုဘုန်းကအလွန်သိသိချင်းတယ်တချို့လည်းပဲသိမှာပါပဲဟုတ်လားလူငယ်လေးတွေဒါကိုသိသိချင်းနော်တရားတရားကဘလို့ချမ်းသာစီတာတုံးဆိုတရားတရားသည်ကောင်းမှုကိုပြုဖြစ်စေတဲ့အနေအထားမှတစ်ဆင့်တတ္တဝါကိုချမ်းသာစေတယ် ဆိုလိုတာကယုံကြည်မှုထက်တန်ရင်ကောင်းတာကိုလုပ်မှဒီလိုကမကောင်းတာကိုရှောင်မှဒီလိုကမကောင်းတာရှောင်လိုက်လို့ရှိရင်မကောင်းမှုကြောင့်ဖြစ်မဲ့ဒုက္ခတွေကိုရှောင်ပြီးသားဖြစ်သွားကောင်းတာကိုပြုတ်လိုက်တယ်ဆိုရင်ကောင်းမှုကြောင့်ဖြစ်မဲ့ချမ်းသာဒုက္ခကိုဖန်တီးရရောက်သွားဟောတရားတရားကဘယ်ကနေတဆင့်ချမ်းသာကိုဖန်တီးတာလဲလို့မေးရင်ကုသိုလ်ကနေတဆင့်ချမ်းသာကိုဖန်တီးတာဘုန်းတို့ယုံကြည်မှဒါနဆိုတဲ့စွန့်လွတ်မှုကိုလုပ်တာနော်မယုံကြည်မပေးနိုင်ဘူးဟုတ်လားအဲ့ဒါလိုပဲသီလရဲ့အကျိုးကျေးဇူးကိုယုံကြည်မှသီလစောင့်ထိန်တာ ဘာဝနာတရားကြိုးစားတယ်ဆိုတာလေယုံကြည်မှပဲလှုပ်တာပြောရရင်ဘုန်းတို့ကုသိုလ်ကောင်းမှုတွေကိုလှုပ်ကြတယ်ဆိုတာယုံတဲ့လောက်ပဲလှုပ်တာများများယုံရင်များများလှုပ်တယ်နည်းနည်းယုံရင်နည်းနည်းလှုပ်တယ်ဘာမှယုံရင်ဘာမှမလှုပ်ဘူးတချို့ကြယုံကြည်မှုကအလွန်ကိုထက်သန်တဲ့အတွက်ကြောင့်ဘဝနဲ့ရင်းပြီးတော့ကောင်းမှုကိုပြုကြတဲ့ပုံကိုယ်တွေရောမရှိဘူးလားရှိတယ်ယုံရင်ယုံတဲ့လောက်ကောင်းတာကိုလှုပ်တယ်ကောင်းတာကိုလှုပ်ရင်လှုပ်တဲ့လောက်အဲ့ဒီပုံကိုယ်ဟာကောင်းကျိုးချမ်းသာကိုခံစားရတယ်ဒါကြောင့်မို့လို့တရားတရားကိုမြတ်စွာဘုရားဘာလို့ပြောတာလဲ အလွန်တန်ဖိုးကြီးတဲ့ဥစ္စာဖြစ်စီသူသည်ဒဏပဲရှာဖွေရမယ့်ဒဏတစ်မျိုးလို့ဟောဒါကြောင့်တရားတရားမထက်တန်သိရင်ထက်တန်အောင်လုပ်ရဘလို့လုပ်ရမှာတော့တရားစာပေတွေကိုဖတ်ရှုရမယ်တရားသူတော်ကောင်းတရားတွေကိုနာယူရမယ်သူတော်ကောင်းတွေနဲ့ပေါင်းသင်းဆက်ဆံမှုပြုရမယ်ဒါဆိုရင်ယုံကြည်မှုတိုးလာယုံကြည်မှုတိုးလာလို့ရှိရင်မကောင်းမှုရှောင်တဲ့အပိုင်းမြင့်လာမယ်ကောင်းမှုဆောင်တဲ့အပိုင်းမြင့်လာမယ်အဲ့လိုဆိုရင်ဆင်းရဲနေတဲ့အနေအထားချမ်းသာများတဲ့အနေအထားကိုရောက်သွားဘုန်းတော်ကဆင်းရဲနေအောင်ဒါတိုင်းလုပ်လို့မရဘူး ချမ်းသာများအောင်လည်းဒါတိုင်းလုပ်လို့မရဘူးဆင်းရဲနဲနေတယ်ဆိုရင်သူ့ရဲ့အကြောင်းတရားဖြစ်တယ်မကောင်းမှုကိုနဲအောင်လျှော့နိုင်မှဆင်းရဲကနဲမှာဟုတ်လားကောင်းမှုများနေတယ်ဆိုလို့ရှိရင်လည်းကောင်းမှုများအောင်ဒါတိုင်းဘုံဘုံတို့ကဖြည့်တင်းလို့ဟမ်ချမ်းသာများနေတယ်ဆိုရင်လည်းချမ်းသာတွေကိုဒါတိုင်းစုလို့မရဘူးသူ့ရဲ့အကြောင်းတရားဖြစ်တဲ့ကောင်းမှုကိုစုဆောင်းမှကောင်းမှုဖြစ်အောင်လုပ်မှချမ်းသာဟုတ်လားဒါကြောင့်တရားတရားဒီတတ္တဝါကိုဘလို့ချမ်းသာသေးတယ်လဲဆိုတာကိုဘုံဘုံတို့အခြေခံကြကြဒီလိုနားလည်ဖို့မလိုဘူးလားလိုတယ်နော်ဘယ်နည်းနဲ့ချမ်းသာသေးတာတော့ ယုံကြည်မှုသည်မကောင်းမှုကိုရှောင်ကျင်ရာမှတစ်ဆင့်ကောင်းမှုကိုဆောင်ရွက်စေရာမှတစ်ဆင့်တတ္တဝါကိုချမ်းသာစေတယ်ဟုတ်လားဒါကြောင့်သူ့ကိုဘုန်းတို့ပေါများအောင်ရှာရမယ်ဒါနံပါတ်1ဥစ္စာပစ္စည်းပဲနော်တရားတရားပြီးတော့ဘာလာတော့သီလကိုချင်းသီလကိုချင်းသီလကိုလည်းသီလဒဏ္ဍလို့မြတ်စွာဘုရားဟောတယ်သူလည်းပဲတန်ဖိုးကြီးမားတဲ့ယတနာဥစ္စာပစ္စည်းတစ်မျိုးပဲသူဟာတတ္တဝါကိုဘလို့ချမ်းသာစေတာတော့ဒါမှမဟုတ်9ရက်လောက်မလုံးဝမကြိုးမပေါက်မပြောင်းမချားစေရဘူးကွာ တကယ်တင်းတင်းရင်းစောင့်ထိန်ကြည့်လိုက်စောင့်ထိန်ပြီးရင်ကိုယ့်ရဲ့စောင့်ထိန်ထားမှုကိုပြန်ပြီးတော့စဉ်းစားလိုက်အလိုလိုနေရင်အဲ့ဒါပီတိပတ္တိဖြစ်မယ်သီလဘလို့ချမ်းသာသေးတယ်လဲဆိုတာကိုဘုံဘုံကပေါ်လွင်အောင်ပြောကြည့်တာနော်မြတ်စွာဘုရားကတော့နော်စေတနာကရိဏီယတုတ်တံမှာကိုချင်းသီလဖြူစင်လို့ရှိရင်ဝမ်းမြောက်ဖို့ဖြစ်ပါစေလို့တောက်တစရာမလိုလိုလုံးဝမ်းမြောက်ဒါကြောင့်ကိုချင်းသီလဘုံဘုံတို့ဟာတကယ်ကိုအလေးနဲ့ထားပြီးတော့စူးစမ်းပြီးတော့တိဆောက်ကြည့်မယ်ဆိုလို့ရှိရင်သူ့ရဲ့စွမ်းအင်အာနိသင်အလွန်ကြီးမားတာကိုတွေ့ရလိမ့်မယ် ဟုတ်လားဟိုဆန့်ကျင်ဘက်အနေနဲ့သီလတကယ်ပျက်စီးမယ်ဆိုလို့ရှိရင် စိတ်ကချမ်းသာဖို့မလွယ်ဘူးစိတ်ကပြောင်းပြက်ခတ်ပဲတည်ငြိမ်မှုရဖို့ခက်တယ်ကိုเจ้าကိုသိပြီးတော့မစင်သားခြင်းဒီလိုတွေဖြစ်တယ်ဟုတ်လားဒါကြောင့်လေးနှစ်တဲ့စိတ်ချမ်းသာမှုကိုမျှော်လင့်တောင့်တတယ်ဆိုရင်ဘုန်းတို့ဘုရားစမလို့ဆိုရင်အဲ့ဒီသီလစဒါကြောင့်မြတ်စွာဘုရားရဲ့ဒီဒုက္ခငြိမ်းချောင်းကျင့်စဉ်မဂ်ခင်၈ပါးဆိုတာသီလသမာဓိပညာနဲ့တိဆောက်ထားတာပဲ။ သီလအခြေခံပဲပြီးရင်စိတ်ကိုတည်ငြိမ်အောင်လုပ်ပြီးတော့တည်ငြိမ်သောစိတ်နဲ့အမှန်တရားကိုသိမြင်အောင်လုပ်တာသီလသမာဓိပညာနော်ဒါကြောင့်သီလသည်ဥစ္စာပစ္စည်းအလွန်တန်ဖိုးမြင်မာတဲ့ဥစ္စာပစ္စည်းတစ်မျိုးဖြစ်တယ်ဆိုတာကိုယုံကြည်နားလည်ပြီးတော့ကိုကျင့်သီလနဲ့ပြည့်စုံလို့ဖို့မလိုဘူးလားကိုကျင့်သီလနဲ့ပြည့်စုံခြင်းရဲ့နိကဆုံးအကြောင်းတရားကမိကောင်းဆွေကောင်းကိုပေါင်းရမယ်လို့မြတ်စွာဘုရားဟောတယ်။အဲ့မေယုံမှာဆွေယုံမှာနဲ့ပေါင်းမယ်သီလပြည့်တဲ့လူတွေနဲ့ပေါင်းမယ်ဆိုရင်ဓာတ်ကူးပြီးတော့အဲ့ဒါသီလပြတ်မှာပဲဟုတ်လား။ ဒါကြောင့်ဒီအသက်အရွယ်မှာငါသည်ရှာဖွေမှုကိုမြင့်တင်မယ်ဆိုတဲ့အနေအထားကိုခြေခံပြီးတော့ဘုန်းကပြောနေတာနော်ပဂရိဥစ္စာပစ္စည်းရှာဖွေုံလောက်နဲ့မလုံလောက်သေးဘူးဆိုတာကိုပြောနေတာဟုတ်လားအောင်ဆိုဘဝရဲ့တစ်ချိန်မှာလိုအပ်ချက်ဒါနေကုန်းမိတ်မှာဘုန်းကပြောမှာပါဘဝရဲ့လိုအပ်ချက်ကဥစ္စာပစ္စည်းလောက်နဲ့မပြည့်စုံဘူးဆိုတာကိုတစ်ချိန်ကျရင်သိရပါနားလာတဲ့တစ်ချိန်သေတော့မဲ့တစ်ချိန်မှာရှားထားတဲ့ဥစ္စာပစ္စည်းလောက်နဲ့ဘလို့မှမပြည့်စုံအခုဘုံဘုံပြောနေတဲ့ဥစ္စာပစ္စည်း9မျိုးကိုရှားထားမှအဲ့ဒီအချိန်မှာအဆင်ပြေမှာ ဟုတ်လားလူတွေကအနာဂတ်ကိုတွေးတဲ့အခါမှာဘလို့စားမလဲတို့ဘလို့နေမလဲဘယ်သူနဲ့နေမလဲဘာသုံးရမလဲဒါပဲတွေးတာဟုတ်လားအဲ့ဒီအချိန်မှာလေးနဲ့တဲ့ချမ်းသာမှုနဲ့ငါစိတ်ကလေးနော်တည်တည်ငြိမ်ငြိမ်ရှိဖို့နော်ဒီအိုရင်းနာခြင်းသေခြင်းကိုကြံ့ကြံ့ခံရက်တည်ပြီးတော့နော်ရင်ဆိုင်နိုင်ဖို့ဆိုတာကြတော့ပိုက်ဆံတစ်ခုတည်းနဲ့ရမလားမရတော့ဘူးနော်ပိုက်ဆံရှိပြီးတော့ဆင်းရဲနေမှအဲ့ဒီချိန်ကျရင်ရှိတဲ့ပိုက်ဆံတွေကလည်းဖိုးကျူကြီးဖြစ်သွားပြီးအိုသွားပြီးနားသွားပြီးဆိုတိတ်အိဗေမရှိတော့သလိုမျိုးလည်းဖြစ်တယ် ဒါကိုဘုန်းဘုန်းတော့နားလည်ထားဟုတ်လားဒါကြောင့်ဒါကိုရှားရမယ်ပြောတယ်နော်တတ္ထာတိလပြီးတော့ဗာလဲဟိရိဥဒ္ဒပသူ့တော့တွဲပြောနော်မကောင်းမှုပြုကပြောကတွေးရမှာကိုစိတ်ထဲကရှက်တယ်ကြောက်တယ်ဒါကအမှန်သိမှုပညာအားကောင်းရင်အားကောင်းသလောက်ဟိရိဥဒ္ဒပအားကောင်းတာပါပဲတကယ်တမ်းအဲ့တော့အမှန်သိမှုပညာဆိုတာဘာကိုပြောအောင်ဒီနေရာမှာမကောင်းမှုရဲ့စွမ်းရည်တတ္တိကိုသိတာဟုတ်လားမကောင်းတာလုပ်တယ်ပြောတယ်တွေးတယ်ဆိုလို့ရှိရင်သူ့ရဲ့အကျိုးရလကရှက်စရာနဲ့ကြောက်စရာကလည်းလို့တခြားဘာမှမရှိဘူး ဟုတ်လားဆိုရပါစို့ဘုန်းတို့လူတယောက်တည်သွားတယ်ခွေးဖြစ်သွားတယ်နွားဖြစ်သွားတယ်ဆိုကြပါစို့ခွေးဖြစ်အောင်နွားဖြစ်အောင်ဘယ်သူကလှုပ်လိုက်တာတော့ကိုကိုတိုင်လှုပ်တာပေါ့နော်အပေါ်ရံပြောရင်ကိုကိုတိုင်လှုပ်တာပေါ့ကိုကိုတိုင်ကလည်းပဲဘယ်လိုကိုကလှုပ်လိုက်တာတော့လို့မေးရင်စောစောပြောတဲ့မကောင်းမှုစေတနာအကုသိုလ်စိတ်တွေကလှုပ်လိုက်တာပဲဟုတ်လားကိုကလှုပ်တယ်ဆိုတဲ့နေရာမှာကိုကထပ်ပြီးတော့ခွဲချမ်းပြီးတော့နားလည်ဖို့လိုတယ်နော်ကိုကလည်းပဲမကောင်းတာရဲ့ကောင်းတာရဲ့ရောနေတာဟုတ် တဘေရာကဒီဘဝဆိုးကိုဖန်တီးလိုက်တာတုံးဒီရှစ်ဆရာကြောက်ဆရာဘဝတွေကိုဖန်တီးတာတုံးလို့မေးအကုသိုလ်ကဖန်တီးလိုက်တာပဲဟုတ်လားရှစ်ဆရာအကျိုးရလက်တွေကိုတွက်စီအောင်ဘယ်သူလုပ်တယ်လဲအကုသိုလ်လုပ်တယ်နော်ကြောက်မဲ့ဖွယ်ရာဘဝတွေကြောက်မဲ့ဖွယ်ရာနောက်ဆက်တွဲအကျိုးရလက်တွေကိုဖန်တီးတာလဲဘယ်သူလုပ်တယ်လဲလို့မေးအကုသိုလ်ကလုပ်တယ်အဲ့ဒီတဘာဝကိုမြင်ရင်မြင်သလောက်အရှက်အကြောက်ဆိုတာရှိလားအဲ့ဒီအရှက်အကြောက်ရှိရင်ရှိသလောက်နောက်ထပ်အကျိုးဆက်အနေနဲ့ရှက်စရာကြောက်စရာအကျိုးရလက်တွေကိုဖြစ်စေတဲ့မကောင်းမှုကိုသူကလည်းဘာဖြစ်တော့ မလုံးဖြစ်တော့ပြန်ဘူးနည်းနည်းရှောင်းသွားတယ်ပေါ့ဟုတ်လားအဲ့ဆိုရင်ဟီရိဥဒ္ဒပတရားကတတ္တဝါကိုဘလို့ချမ်းသာသေးတယ်လဲလို့မင်းသူကြတော့ရှုတော့ကတမျိုးတရားတရားနဲ့နည်းနည်းလေးဆန့်ကျင်ပဲသဘောမျိုးလေးပေါ့ဘလို့လေးသူကသွားတော့ဆိုတော့မကောင်းမှုကိုရှောင်ကျင်သောအဖြစ်သူ့ရဲ့အကျိုးသက်ဖြစ်တဲ့ဆင်းရဲဒုက္ခတွေကိုရှော့ချပေးတဲ့နီးနဲ့သူကတတ္တဝါကိုချမ်းသာစေတာဆိုကြပါစို့ဟိုတို့ယောဂဖြစ်တယ်ယောဂဖြစ်တော့ဒုက္ခဝေဒနာခံစားရတော့နော်ခန္ဓာကိုယ်ရဲ့ပေါက်ပြန်မှုကယောဂပေါ့ ယောဂကြောင့်ခံရခက်တာကဘာတော့ဝေဒနာပေါ့ရှင်းတယ်ယောဂနဲ့ဝေဒနာနဲ့ကွဲဖို့လို့နော်ယောဂဒီရုပ်စုကြီးကယောဂပဲတကယ်ကသူအဖောက်ပြန်တယ်အမြဲတမ်းပြင်းပြင်းထန်ထန်မဖောက်ပြန်သေးတဲ့အခါကျတော့ဝေဒနာသိပ်ပြီးတော့ပြင်းပြင်းထန်ထန်မဖြစ်ဘူးပြင်းပြင်းထန်ထန်ဖောက်ပြန်ပြီးသိုးသိုးဝါဖောက်ပြန်ပြီးဆိုတော့ဝေဒနာလည်းအကြီးအကျယ်ကိုအော်ရဟဲ့လောက်အောင်ဖြစ်မယ်ယောဂကြောင့်ဝေဒနာဖြစ်တယ်ပေါ့နော်ဟုတ်ပြီနော်အဲ့ဒါလို့ဆိုလို့ရှိရင်အကုသိုလ်ကြောင့်ဒုက္ခဖြစ်တယ်အကုသိုလ်ကယောဂပဲဒုက္ခ ဘာလို့ဝေဒနာကိုဒါတင်စားပြီးတော့ဘုံမဥမာကိုပြောတာဟုတ်လားအဲ့လို့ဆိုရင်ဘုံဘုံတို့ကစေးစားတယ်စေးစားရဆိုယောဂတက်တာယောဂတက်တာတော့ဝေဒနာပါဖြစ်ပါဖြစ်သွားတာယော့သွားတာအဲ့လို့ဆိုရင်ဟိတိဥတ္တပစေးသဘောမျိုးပဲအကောင်းမှုကိုရှက်တယ်ကြောက်တယ်ဒါရှက်เสียကြောက်เสียလို့နားလည်မှုရဲ့နောက်ဆက်တွဲပေါ့နော်ရှက်เสียကြောက်เสียလို့နားလည်လို့ရှက်လိုက်တယ်ကြောက်လိုက်တယ်ရှက်တော့ကြောက်တဲ့အခါကျတော့အကုသိုလ်ယောဂါကိုရှော့ပစ်လိုက်တယ်ဟောအကုသိုလ်ယောဂါယော့သွားပြီဆိုတော့ဆင်းရဲခြင်းဆိုတဲ့ဝေဒနာလည်းပါဖြစ်တော့ယော့သွားတယ် ဒီနီးနဲ့ဘုန်းတော်ကချမ်းသာတာနော်ခေါင်းကိုက်နေတယ်ခေါင်းကိုက်ပါရာစီတမောတောက်တယ်ပျောက်သွားတယ်ဟဲဝေဒနာရော့သွားတာကိုဘုန်းတော်ဘယ်လိုပြောရတော့ချမ်းသာတယ်လို့ပြောတာနော်အဲ့လိုပဲဆင်းရဲဒုက္ခရဲ့အကြောင်းတရားဖြစ်တဲ့အကုသိုလ်စိတ်တွေကိုလျှော့ချခြင်းအပြင်ဟိရိဝတ္တပလျှော့ချတာပဲတကယ်ကအဲ့တော့ဒီနေရာမှာတခုနည်းနည်းပြောရရှိတာမကောင်းမှုမှရှက်တယ်ကြောက်တယ်ဆိုတဲ့နေရာမှာထင်သာမြင်သာတဲ့နော်လူတွေသိနိုင်တဲ့ ကာယကံဝစီကံမကောင်းမှုလောက်ကိုပဲဘုန်းတော်ကရှင်းရကြရမှာမဟုတ်ဘူးနော်စိတ်ထဲမှာလူမသိသူမသိဖြစ်နေတဲ့ရာဂဒေါသမောဟတွေဖြစ်တာကိုပါရှစ်တဲ့ကြောက်တဲ့အဆင့်ထိရောက်အောင်ဟိရိဥဒ္ဒပကိုဘုန်းတော်ကမြင့်တင်နိုင်ဖို့တနည်းအားဖြင့်ဟိရိဥဒ္ဒပရဲ့နေကျေပုံကိုလည်းအဲ့ဒီထိသိဖို့လိုတယ်စိတ်ထဲမှာကောင်းမှုတွေဖြစ်နေတာကြတော့ကျွတ်တို့ကရှစ်ရကောင်ကြောက်ကောင်မသိပြီးတော့မသိဘူးဆိုကြပါစို့သူများတက်တာမှာတော့ရှစ်တယ်သူလူမြင်မှာလည်းရှစ်တယ်ပေါ့နော်သူများခိုးရမှာဆိုရင်လည်းပါတော့ရှစ်တယ်ကြောက်တယ်မလို့ရဲဘူးပေါ့ဟုတ်လား ဒါပေမဲ့စိတ်ထဲမှာလောဘဒေါသတွေဖြစ်တာကိုကျတော့ရှက်တယ်ကြောက်တယ်လို့ရှိသေးသလားအာဟိရုတ္တပဘလို့ဖြစ်နေတုံးဆိုအာနဲနေပေါ့နော်တကယ်တမ်းဟိရုတ္တပကိုအာကောင်းအောင်လုပ်ရမှာဟုတ်လားဘယ်ထိကောင်းအောင်လုပ်ရမှာဆိုဒေါသဖြစ်ပြီဆိုရင်ဟဲ့ဒါရှက်စရာကြောက်စရာရှက်စရာကြောက်စရာအကျိုးပေးတွေကိုဖြစ်စေမှာလို့သူဒီထိသွားမှာဟုတ်လားမိတိမိရောခပ်ပေါ်ပေါ်ဖြစ်တယ်လို့နေရင်ဒါမောဟနဲ့နေတာပေါ့ဘဝဖြစ်နေတဲ့တဘာဝတစ်မျိုးကိုကဒါကိုအမှန်မသိဘဲနဲ့ထင်ရင်လို့ထင်ပြီးတော့နေနေတာအဲ့ဒါဘာခေါ်တော့မောဟ အဲ့ဒီမောဟကလည်းပဲအကုသိုလ်တရားသူလည်းပဲရှက်စရာကြောက်စရာအကျိုးပေးကိုပဲဖြစ်စေမှာအဲ့တော့မောဟကြီးနဲ့နေရတာရှက်ရှက်စရာကြီးကြောက်စရာကြီးလို့ဘုံဘုံတို့ဘယ်နှခါပြန်တွေးဘူးပါသလဲဒါကိုပြောတာနော်ဒါကြောင့်ဟိရိဥတ္တပတရားကိုဘုံဘုံတို့ကနက်နဲတယ်နူးညံ့တယ်တိမ်မွေ့တယ်လို့နားလည်ဖို့လိုတယ်ဟုတ်လားဒါကြောင့်ဟိရိဥတ္တပဟာတတ္တဝါကိုဘလို့ချမ်းသာစေတာလဲလို့မေးရင်ဆင်းရဲဒုက္ခရဲ့အကြောင်းတရားဖြစ်တဲ့အကုသိုလ်ကိုယုံနေစေရာမှတဆင့်ဆင်းရဲကိုလျှော့ချပေးသောအဖြစ်ချမ်းသာစေတယ် သဘောပေါက်တယ်မလို့ထင်သဘောပေါက်မယ်လို့ထင်ပါတယ်ဟုတ်လားအဲအဲ့ဒီဟီရိုဒပကိုလည်းဥစ္စာပစ္စည်းလို့နားလည်ပြီးတော့မလုပ်ရမှာတော့ရှားရမယ်ရှိအောင်လုပ်ရမယ်ဟီရိုဒပအားကောင်းရင်အကုသိုလ်ရဲ့အကျိုးကိုများများနားလည်အောင်ဘမွန်းတို့ဟိုဆင်ခြင်ရမယ်ပေါ့ဒါကိုပြောတာနော်အဲ့တော့ဥစ္စာပစ္စည်းဘယ်နှမျိုးရှိပြီတော့၄မျိုးတတ္တာတိသီလာဟိရိဥတ္တပငါးခုရောက်ကပါတော့တုတ္တနော်တုတ္တဆိုတာအကြအမြင်များတာကိုပြောတာ အဲ့တော့အကြမ်းမြင်များတယ်ဆိုတာလည်းဒီနေရာမှာမြတ်စွာဘုရားတိတိကျကျပြောတယ်သဗ္ဗညုတဉာဏ်နဲ့အလုံးစုံကိုသိပြီးတော့မချွတ်မယွင်းတိတိကျကျမှန်ကန်အောင်ဟောပြထားတဲ့ဒုက္ခငြိမ်းချောင်းချမ်းသာချောင်းနီလန်ကောင်းလို့ဆိုတဲ့ဒေသနာတွေရဲ့အပေါ်မှာသိတာမြင်တာနားလည်တာများတာကိုသာလေဒီနေမှာတုတ္တလို့ပြောတာကျန်တဲ့သိလည်းပဲသိအကြောင်းမထူးတယ်မသိလည်းပဲသိအကြောင်းမထူးတယ်ဘာမှအကျိုးမရှိတဲ့သိတရားတွေကိုသိတာကိုတုတ္တလို့ပြောဘူးနောက်တချို့ကဟိုဟာသိတရားသိတွေကို တန်ဖိုးရှိတယ်ထင်းနေတာတချို့သိတရားတွေကတန်ဖိုးမရှိဘူးတချို့သိတရားတွေကတန်ဖိုးမရှိတဲ့အပြင်အန္တရာယ်တောင်ရှိတယ်ဒီဟာလေးကိုလည်းဘုံဘုံကပြောခြင်းသေးတယ်ဟုတ်လားအခုခေတ်ကြီးကနော်သိတရားတွေခေါင်းထဲကိုလွယ်လွယ်ကူကူရောက်လာတဲ့အကြောင်းတွေအများကြီးမရှိဘူးလားဒီမှန်မြင်လေးတဲ့လက်လေးတစ်ချက်နှစ်ချက်လောက်ပို့လိုက်တာနဲ့တည်င်းတွေကသိတရားတွေကအမျိုးမျိုးဟုတ်လားခေါင်းထဲကိုပါတော့စီးဝင်လာတချို့သိတရားတွေကအလွန်တန်ဖိုးရှိတယ်တချို့သိတရားတွေက အတန်ဖိုးမှမရှိဘူးတချို့သိတရားတွေကတန်ဖိုးမရှိုံနဲ့မကဘူးကြောက်စရာတောင်ကောင်းတယ်ဒါကိုသဘောပေါက်ဖို့လိုရနော်တချို့မသိငင်မှမဖြစ်ဘူးသိလိုက်မှအကုသိုလ်တွေဖြစ်စိတ်တွေပူဟာဒုက္ခတွေရောက်သိခြင်းရဲ့နောက်ွယ်မှာဖြစ်လာတဲ့ဒုက္ခတွေရှိအဲ့ဒီလိုတုတ္တမျိုးကိုတန်ဖိုးရှိတယ်လို့ပြောလို့ရမလားအဲအဲ့ဒါလူငယ်တွေသတိထားကိုခေါင်းကြီးကအမိုက်ပုံးမဟုတ်ဘူးဆိုတာကိုနားလည်ရမယ်နော်တန်ဖိုးရှိတာကိုပဲထည့်ရမယ်တန်ဖိုးမရှိတာထည့်လို့ရှင်ကိုကဘာဖြစ်သွားမလို့တန်ဖိုးမရှိတဲ့လူပဲဖြစ်မှာပေါ့ တော့ဒီအင်တာနက်ဆိုတာထဲမှာရှိနေတာတွေကကောင်းတာတွေရောဆိုးတာတွေရောအကုန်လုံးစုံတကာစိတ်နေအောင်ရှိနေတာဟုတ်လားအဲ့တော့ဘုံဘုံတော့ကဘာကိုလက်ခံမလဲဆိုတဲ့နေရာမှာရွေးချယ်စီစစ်ဖို့မလိုဘူးလားဟာလာသမီးအကုန်လက်ခံပဲဆိုလို့ရှိရင်တော့ကိုကတော်တော်ကိုအသိဉာဏ်နဲ့မိုက်မဲရရောက်သွားမှာဟုတ်တယ်မဟုတ်လားသဘောပေါက်ဖို့လိုတယ်နော်อืมဒါကတုဒ္ဒဆိုတာနဲ့ပတ်သက်ပြီးတော့ပြောတာပါမြတ်စွာဘုရားရဲ့ဒေသနာတွေကြတော့အဲ့လိုမဟုတ်သိရင်သိတဲ့လောက်သူကအလွန်အကျိုးများတယ် လောကဓာတ်တရားတွေနဲ့တွေ့လာရင်ဘလို့ရင်ဆိုင်ရမလဲဆိုတဲ့နီလန်းတွေရှိတယ်ဟုတ်လားဒုက္ခနဲ့အောင်ဘလို့လုံးမလဲဆိုတဲ့နီလန်းတွေရှိတယ်စိတ်နှလုံးငြိမ်းအေးအောင်ဘလို့လုံးရမလဲဆိုတဲ့နီလန်းတွေရှိတယ်အများကြီးပဲဘုန်းတို့လေးလာလိုက်စားရင်လိုက်စားနိုင်သလောက်ဘဝမှာကောင်းကျိုးချမ်းသာတွေအများကြီးဘလို့ဖြစ်ထွန်းလာမှာဒါကြောင့်တုတ္တကိုလည်းမြတ်စွာဘုရားယတနာတရားတစ်မျိုးအနေနဲ့ဟောထားတာသူ့ကိုလည်းမလုပ်ရမှာတော့ရှာဖွေရမယ်ရှာဖွေရမယ်နောက်တစ်ချို့ကဒီမြတ်စွာဘုရားဒေသနာတွေနဲ့ပတ်သက်ပြီးတော့အော် ဒီလောက်ကြီးတန်ဖိုးရှိတယ်လို့စိတ်ထဲမှာမတွေးမိရဘူးပေါ့ဟိုတချို့တရားအထုတ်တဲ့လူတွေဆိုရင်စာရီသင်းနေစာသင်စာခံနေတယ်တောင်ချို့ကပြောကြတာရှိသေးတယ်ဟုတ်လားတကယ်တမ်းကဒီဒေသနာတွေနဲ့ပတ်သက်ပြီးတော့သိရင်သိတဲ့လောက်အကျိုးရှိတာသိတာကဘာမှအန္တရာယ်မရှိဘူးနော်အဲ့ဒီသိချင်းကိုကြောင်းပြပြီးတော့မန်တက်တာတို့တုံ့တက်မှုမှားတာတို့ဒါကလည်းမလိုလားတဲ့အန္တရာယ်ကိုဖြစ်နိုင်တယ်ပေါ့နော် တကယ်တမ်းကဒေသနာတွေနဲ့ပတ်သက်ပြီးတော့သိတာတကယ်တမ်းကကောင်းကျိုးစီကိုပဲရှေ့ရှုနေတာဒါကိုဘုန်းဘုန်းတို့နားလည်ပြီးတော့တုဒ္ဒဒနာကိုလည်းမလုပ်ကြမလို့ရှာပွေကြရမှာဟုတ်လားနောက်ဘုန်းဘုန်းတို့၆ခုမြောက်ဥစ္စာပစ္စည်းကြတော့ဗာပြောတော့စာကားစွန့်လွတ်နိုင်စွမ်းအားကိုမြင့်တင်ပြီးတော့လည်းပဲစာကယတနာစာကဥစ္စာကိုရှာရမယ်ပေါ့နော်ပေးနိုင်တယ်ကန်နိုင်တယ်လှူနိုင်တယ်တတ်နိုင်တယ်ဒီသဘာဝလေးတွေဟုတ်လားဒါကိုလည်းပဲဘုန်းဘုန်းတို့ဟာဒီစာကတရားက တတဝါရဲ့စိတ်ကိုဘလို့ငြင်းအေးစေလဲချမ်းသာသေးတယ်လဲဆိုတာလေကြည်ကြည်ပြန့်ပြန့်တွေးထည့်ရမယ်ပေါ့ဟုတ်လားဘုန်းတို့စွန့်လွတ်နိုင်ရင်စွန့်လွတ်နိုင်တယ်လို့ပေါ်ပါတဲ့သဘောလွတ်လပ်တဲ့သဘောဒီသဘောလေးတွေရှိ နော်တိမ့်ပိုက်ထားရင်တိမ့်ပိုက်ထားသလောက်လေးလံတဲ့သဘောဒီလိုမျိုးဘုန်းတို့တဘာဝကြကြအခြေခံကြကြနော်စာကရဲ့တန်ဖိုးနားလည်မယ်တစ်စက်တည်းမှာပဲစာကနဲ့ဆန့်ကျင်ဘက်ဖြစ်တဲ့နော်ရယူလိုမှုတိမ့်ပိုက်လိုမှုငါငါဥစ္စာလိုမှတ်တင်မှု ဒီတက္ကာယဒိဋ္ဌိလောဘသဘောတွေကိုလည်းဘုံဘုံတို့ကတွေးပြီးတော့နားလည်ရမယ်။နော်ဆွန့်လွတ်တယ်ဆိုတာလောဘရဲ့ဆန့်ကျင်ဘက်ပဲလေတကယ်ကဟုတ်လားဆွန့်လွတ်မှုရဲ့တန်ဖိုးကိုဘုံဘုံတို့ကမြင်နေတယ်ဆိုရင်ဆန့်ကျင်ဘက်ဖြစ်တဲ့လောဘကြောင့်ဖြစ်တဲ့ဒုက္ခကိုနည်းနည်းမြင်အောင်ကြည့်ကြည့်ပေါ့။လောဘကြောင့်လေးလံတဲ့ပူလောင်တယ်ဆိုတာကိုသိရင်ဆွန့်လွတ်မှုကြောင့်တော့ပေါ်ပါတယ်ငြင်းအေးတယ်ဆိုတာအလိုလေးကဘုံဘုံတို့နားလည်လို့ရတယ်။တကူလည်းပဲအတိုင်းအတာတစ်ခုထိနော်ဆွန့်လွတ်မှုလေးတွေကိုအချိန် ကာလာအားလျော်ဆိုတာလောက်ကြတာတွေရှိတယ်အဲ့လိုလောက်တဲ့အခါမှာဒီစွန့်လွတ်မှုဟာစိတ်နှလုံးကိုဘလို့ငြိမ်းအေးတယ်လဲချမ်းသာသေးတယ်လဲဆိုတာဘုန်းဘုန်းတို့အခြေခံကြကြနားလည်ပြီးတော့ဒီဟာရဲ့တန်ဖိုးကိုမြင်ဖို့မလိုဘူးလားနော်နော်အဲ့တော့စွန့်လွတ်မှုကလည်းအဆင့်အမျိုးမျိုးရှိတာပဲဥစ္စာပစ္စည်းကိုစွန့်လွတ်တာရှိတယ်ရာယူပိုင်ဆိုင်ခွင့်တွေကိုစွန့်လွတ်တာရှိတယ်ငကိုရဲ့အခွင့်အရေးကိုမယူဘဲနဲ့စွန့်လွတ်တာရှိတယ်သူများအတွက်စွန့်လွတ်လိုက်တာမျိုးပေါ့နော်နောက်ဆုံးအမြင်မှားဆုံးစွန့်လွတ်မှုကတော့ကိလေသာတရားတွေကိုစွန့်လွတ်တာပါ ယောတတ္တယေဝတနာယအတေတဝိဒါကဏီတော်တော်စာခောပတိနိတ်တခောမုတ်တိအနာလယောဘယ်မှာပါတော့အမြဲတမ်းယွန်းတယ်ဓမ္မစကြာတယ်မှာပါဘူးလားနော်နိဗ္ဗာန်ကိုအဓိပ္ပာယ်ဖွင့်တယ်နော်နိဗ္ဗာန်ဆိုတာဘာပြောတာတုံးတဲ့ယောတတ္တယေဝတနာယအတေတဝိဒါကဏီတော်တော်လိုချင်တယ်ရချင်တယ်ဆိုတဲ့တဏှာလောဘအကျွင်းပဲကုန်သွားတာစာခောဟောစာကဆိုတဲ့စကလုံးလေးတွေ့ရနော်စာကဆိုတာလုံးဝစွန့်ပလိုက်တာ ဘာကိုစွန့်တာတုံးဆိုတော့လောဘကိုစွန့်လိုက်တယ်နော်အဲ့တော့စာကရဲ့အဓိပ္ပာယ်ကိုဘုန်းဘုန်းတို့ကစဉ်းစားတဲ့နေရာမှာပစ္စည်းဥစ္စာကိုစွန့်တာလောက်တယ်စဉ်းစားလို့မပြည့်စုံဒီသဘောလေးတွေနားလည်မှာဟုတ်လားကိလေသာကိုစွန့်နိုင်တဲ့အဆင့်ကတော့အဆင့်အမြင့်ဆုံးပဲသူ့ကိုစွန့်နိုင်ပြီဆိုရင်တော့ဒါဘုန်းဘုန်းတို့ကအလွန်မြင်မာတဲ့ချမ်းသာကိုရမယ်ပေါ့နော်သူကတကယ်ကိုကြီးမားတဲ့ဥစ္စာပစ္စည်းဖြစ်သွားမယ်ဟုတ်လားဒါကြောင့်စာကရဲ့တန်ဖိုးကိုလည်းကြည်ကြဲပြန့်ပြန့်မြင်တဲ့ရတော့နော် တတ္တဒနံသီလဒနံဟိရိဝတ္တပိယန္တနံတုတ္တဒနံဇစာဂောဇပညာဝေတတ္တမန္တနဟောနောက်ဆုံးအစပစ္စည်းရပါတော့ပညာတဲ့နော်ပညာနရနရတနံလူသားတွေအတွက်တန်ဖိုးဖြတ်လို့မရတဲ့ယတနာဆိုတာပညာပါလို့မြတ်စွာဘုရားဟောခဲ့တဲ့ပညာဟုတ်လားပညာဆိုတာဘာတော့တဘာဝတရားတွေအကြောင်းကိုမှန်မှန်ကန်ကန်သိတာပညာဟုတ်လားတရားဆိုခုမိတွေလင်းနေတယ်ဒါတဘာဝတရားအကြောင်းကိုသိခဲ့တဲ့လူတွေရဲ့ကျေးဇူး ဟောဒီကမ္ဘာလောကကြီးထဲမှာလျှက်စစ်ဓာတ်ဆိုတာရှိတယ်စကနူကလူတွေကမသိဘူးလေမိုးချိုးပြစ်လဲပဲဟာနတ်ဖျားတွေကလောက်တာလို့ပဲထင်တယ်ဟုတ်လားဒီဒီလောကကြီးထဲမှာလျှက်စစ်ဓာတ်ရှိတယ်ဆိုတာမသိဘူးဟုတ်လားနောက်ကြတော့သိရဟာလျှက်စစ်ဓာတ်ရှိတယ်ဓာတ်ဖို့ဓမ္မတွေရှိတယ်နောက်တော့ဘယ်လောက်ထိသိလာတော့ဒီလျှက်စစ်ဓာတ်ရအောင်ဘလို့ထုတ်လို့ရှင်ရနိုင်တယ်သိလားနော်နောက်မင်းကြတော့ဘယ်လောက်ထိသိလာအောင်ဒီလျှက်စစ်ဓာတ်ကဘလို့အသုံးချလောက်ဘလို့ဘာတွေအထိအသုံးချလို့ရလဲ သိအောင်လားစွန့်အင်တဘာဝဟုတ်လားဒီမှာရုပ်တန်တွေလည်းဒါနဲ့ရိုက်ဒီအတန်လေးကြည့်အောင်လည်းဒီလျှက်စစ်နဲ့ပဲအဓိကလှုပ်ဟုတ်လားလျှက်စစ်တတ်ရဲ့တဘာဝဒါဘာတုံးလို့မင်းပညာဒီဖုန်းလေးတွေဘယ်လိုလုပ်ရမလို့သိတာဘာတော့ပညာလောကီပညာခေါ်တယ်နော်ဒီဥစ္စာ तू လည်းပဲသူ့အစင်နဲ့သူဘာတော့တမှုရှိတာပဲနော်ဒီပညာမြင်မအောင်တက်ရင်တက်တဲ့လောက်ဒီလူတွေဟာထက်တန်းကြတာပဲဒါဘာတော့ပြောဘာပြောနေတာဘုံဘုံလောကီပညာကိုပြောနေတယ်ဟုတ်လားအဲ့တော့ဒီနေရာမှာမြတ်စွာဘုရားက ပညာဒဏံလို့ဒဏဆိုတဲ့စကားလုံးလေးနဲ့တွဲပြီးတော့ဟောတဲ့ပညာကတော့ဒီလိုလောကီလောကီပညာတွေလောက်ကိုဆိုလိုတာမဟုတ်ဘူး။ဘာပညာကိုဆိုလိုတာတုံးဆိုတဲ့တဲ့ပြောရရင်တော့ဥခန္ဓာကြီးရဲ့အကြောင်းကိုအမှန်ကန်သိတဲ့ပညာကိုဆိုလိုတာပဲ။ဒါဓမ္မတို့ဦးဇင်းတို့နားမလဲနိုင်ဆုံးအရာဘယ်ရာလဲလို့မင်းရင်ကိုယ်အကြောင်းပဲ။ကိုနဲ့အတူတူနေပြီးတော့နားမလဲဘူး။ဟုတ်လား။ ကိုယ်ခန္ဓာကြီးရဲ့အကြောင်းကိုနားမလည်ဘူးကိုယ်စိတ်တွေရဲ့အကြောင်းကိုနားမလည်ဘူးကိုယ်မှာဖြစ်နေတဲ့ခံစားမှုတွေရဲ့အကြောင်းကိုနားမလည်ဘူးနော်ဒီနာမ်ပိုင်းဆိုင်ရာခံစားချက်တွေစိတ်တွေကြောင်းကျိုးဆက်ပြီးတော့ဖြစ်နေတာတွေကိုနားလည်ဖို့ဆိုတာတတ်တတ်ထားလိုက်အောင်ဒီတိတာထင်ရှားတဲ့ရုပ်ဝတ္ထုရုပ်တွေတိဆောက်ထားတဲ့အနေအထားတော့ဘုန်းဘုန်းတို့သိပြီးတော့နားမလဲဘူး။နော်ခေါင်းထဲမှာအုံနောက်တွေဘလို့အလုံးလုံးနေတယ်လို့ဘုန်းဘုန်းတို့နားလဲလားမလဲဘူး။ဘုန်းလည်းနားမလဲပါဘူး။နားလဲလို့ပြောနေတာမဟုတ်ဘူး။နားမလဲလို့ပြောနေတာဟုတ်လား။နားမလဲဘူးနော်။ တမင်းလေးစားလိုက်တယ်စားတွေဘလို့ခြေချက်တယ်ဘယ်ပစ္စည်းဘယ်ထဲထဲကဘလို့ကလီစာဘယ်ကုဋ္ဌာသဘယ်အလုပ်လုပ်တယ်ဘာဓာတ်တွေကိုထုတ်တယ်နားလည်လားနားမလဲဒီခန္ဓာကိုယ်ကြီးရှင်သန်ဖို့အတွက်ဘုန်းတို့ခန္ဓာကိုယ်ကြီးကဘလို့တွေရုံးကန်နေတယ်ဘာတွေလိုအပ်နေသလဲတနေ့သုံးခါအစာအာဟာရထည့်ရတယ်ပေါ့နော်ဒီကိစ္စကိုတတိထားပြီးတော့ဒီအစာအာဟာရရဲ့သဘာဝကိုနားလည်ရင်နိဗ္ဗာန်ရမလို့တောင်ဘုရားဟောထားတာရှိတယ် ဟုတ်ပါမလားဘုံဘုံရေလို့မထင်နဲ့တော့ဒါကျုပ်ကစာလွတ်ပြီလို့ပြောနေတာမဟုတ်ဘူးဟုတ်လားအာဟာရပရိကူလတင်ညာဂျွန်ရှာဆက်ဆုပ်ဖွယ်ကောင်းတဲ့ဒီအာဟာရရဲ့တဘာဝသူ့ရဲ့အကြောင်းအကျိုးဆက်ဆက်ဖြစ်ပေါ်ပြောင်းလဲနေမှုမြင်အောင်ကြည့်နိုင်လို့ရှင်ငြိမ်းအေးမှုအစစ်နိဗ္ဗာန်ကိုရနိုင်တယ်ဟုတ်လားဒါပညာနဲ့ဆက်ဆက်ပြီးတော့ပြောနေတာနော်ဒီခန္ဓာကိုယ်ကြီးအကြောင်းကိုနားမလည်ဘူးဆိုတာနဲ့ပတ်သက်ပြီးတော့ပြောနေတာနားလေခြင်းစိတ်ထက်သန်ဖို့ပြောနေတာဟုတ်လား ဒီခန္ဓာကိုယ်ကြီးရုပ်ပိုင်းဆိုင်ရာနာမ်ပိုင်းဆိုင်ရာတတာထားလိုက်အောင်ရုပ်ပိုင်းဆိုင်ရာအရင်ထင်ရှားတာဘုန်းတို့လေ့လာမရှိလို့လောလောကူကူသိနိုင်တာလေးကိုတောင်မှဘုန်းတို့ကမလေ့လာကြဘူးမသိကြဘူးဒီသုံးတဲ့ငကိုဒါတာကိုတိပြီးတော့ဆင်းခြင်းနေမယ်ဆိုရင်လေတရားလူတရားများရနိုင်တာပဲအဲ့တော့ဒီနေ့၃ငါလောက်ထမင်းစားနေတယ်ဟုတ်လားပြီးရင်ပါတော့ခန္ဓာကိုယ်ကသူလိုအပ်တာယူပြီးတော့မလိုအပ်တာစွန့်ထုတ်ဒါလည်းပတ်နဲ့နောက်နေလဲစားဟာငွေနဲ့စားစားနေတာ ဒါပါလဲဆိုတဲ့ဥစ္စာကိုဘုန်းတို့နားလည်အောင်လုပ်ရအောင်မသိဘူးစားလို့စားတယ်ပဲအောင်မေးလိုက်တာပေါ့စားရင်လည်းကောင်းကျင်လို့စားတာပဲများလိုအဲ့လိုစားရတယ်လို့တောင်မသိရှာဟုတ်လားကောင်းကျင်လို့ပဲစားရတယ်နော်ငါကဘာစားနိုင်လဲ तू ကဘာစားနိုင်လဲအဲ့လိုပဲဘုန်းတို့ရေတောက်တယ်ဒီရေဘလို့အလုံးလုံးတယ်လေစိတ်ဝင်စားတဲ့အရန်ကောင်းတာပဲဟုတ်လားအဲ့ဒါတည်းပို့ပြီးတော့ဘုန်းဘုန်းတို့အစာနဲ့ရေထက်ပို့ပြီးတော့အရေးကြီးတဲ့လိုအပ်ချက်ခဏလေးတောင်အောင့်ထားလို့မရလောက်အောင်ဖြည့်ဆည်းပေးနေရတဲ့လိုအပ်ချက်ကဘာလိုအပ်ချက်လဲ လေလေအသက်အမြဲတမ်းရှူနေတာဒါတောင်သတိမထားမိဘူးနော်အဲ့ဒါမြတ်စွာဘုရားဒီလေအမြဲတမ်းဝင်နေတယ်ထွက်နေတယ်အသက်ဟောင်းပြောင်းနေတယ်သွေးကိုအသက်ဟောင်းဖြစ်အောင်လှုပ်ရတာပေါ့နော်ဒါတော်တော်များများနားလည်ကြပါတယ်ဟုတ်လားအမြဲတမ်းဝင်ထွက်နေဒီဥစ္စာကိုဘုံဘုံတို့သတိထားနေရင်လည်းဘာရမယ်ပြောတော့ရဟန္တာဖြစ်မယ်နိဗ္ဗာန်ရမယ်လို့ပြောတာဒီဝင်လေထွက်လေလေးကြီးသတိထားနေဘာမှမလုပ်တဲ့ကျန်တာဘာမှမလုပ်နဲ့ဟုတ်လားနော်ဝေဘူးစရိုကြီးပြောရရှိရဲ့ တတိတည်းထိနေတာကိုတတိတည်းသိနေအောင်သိနေတရက်24နာရီလောက်ကိုဒလဇက်ဂျားတဲ့ဘာအတွေးမှမဝင်မနဲ့သိအောင်လုပ်နိုင်မယ်ဆိုပေချာပေါက်ထူးမယ်လို့ပြောတာဟိုတော့နိုင်ဝက်တောင်တစ်စက်ထဲရအောင်လုပ်ဖို့မလွယ်ဘူးဖြစ်တယ်ဟုတ်လားအဲ့တော့ပြောနေတာကဘာတုံးဆိုတော့ပညာဆိုတာဘာလဲဒီခန္ဓာကိုယ်ကြီးအကြောင်းကိုသိတာဟုတ်လားခန္ဓာကိုယ်ကြီးဘလို့တီးဆောက်နေတာဘာတွေကဘလို့အလုပ်လုပ်နေတာထဲထဲကုဋ္ဌာတတွေကဘလို့ဒါသိတာတစ်မျိုးနောက်ပထူရာဘောတေဇောဝါရောဓာကြီးလေးပါရှိတော့နေသိအောင်လုပ် ဆရာတို့မျက်စိလေးမိတ်ပြီးတော့ကိုယ်ခန္ဓာကိုကြည့်ကြည့်စမ်းပါစကြည့်တော့ကတော့ခေါင်းနဲ့ဒီပကုံးနှစ်ဖက်နဲ့လက်နှစ်ဖက်နဲ့ခြေထောက်တစ်ချောင်းနဲ့တင်းမေခွေးပြီးတော့ထိုင်နေတဲ့ငုတ်တုတ်မြင်ရမှာပေါ့စိတ်ထဲကဟုတ်လားဒါပေမဲ့ကြည့်ပါများလာတဲ့အခါကျတော့အဲ့ဒါမမြင်ရတော့ဘာမြင်ရမလို့ဆိုတော့မာမာသဘောပေါ့ဒီဟာအောက်ကကြမ်းနဲ့တင်ပါနဲ့ထိနေတဲ့ခါကျတော့အဲ့ဒီထဲမှာမာတဲ့သဘောတွေ့ရနိုင်တယ်သဘောလေးတွေလက်နဲ့ကင်ပြလို့မရတော့အဲ့ဒါကြတော့ ရင်ပူမယ်အေးရင်အေးမယ်ပေါ့ဟောတဘာဝလေးတွေတဘာဝလေးတွေမာတယ်ပြော့တယ်ကြတော့ဘာပြောရလဲပထူကြီးပေါ့ပူတယ်အေးတယ်ဆိုတာကြတော့သူ့နေတဲ့ကြတော့ဘာပြောမလို့တေဇောပေါ့လှုပ်နေတာရှိမယ်တွန်းနေတာရှိမယ်ကန်နေတာရှိမယ်တောင့်နေတာတွေရှိမယ်အဲ့ဒါဘာတွေတော့ဝါရောပေါ့ဟုတ်လားစီးကြနေတာတွေဖွဲ့စည်းထားတာတွေခဲနေတာတွေဒါဘာတွေတော့အာဘောပေါ့ဟုတ်လားအာဘောဆိုလို့ရည်တွေကိုသွားမြင်လို့မရဘူးเนาะ သူကလွန်ခဲ့တဲ့သဘာဝတကယ်တမ်းကသဘောလေးကိုမြင်ရမှာသူကြတော့စောတော်တော်ကကုဋ္ဌတာကိုပြောတာတယ်ဘာဖြစ်ဖြစ်တော့တော့လေးနဲ့သွားပြီအဲ့ဓာတွေကိုအမှန်တိုင်းသိနေတာဒါပုဂ္ဂိုလ်တ attva ပါကုန်မပါဘူးယောက်ျားမိန်းမဆိုတာဝေးရောငါချစ်တဲ့သူငါမုန်းတဲ့သူဆိုတာဝေးရောဘာမှမရှိဘူးတကယ်တမ်းဘာတွေဖြစ်နေအောင်ဆိုအခုပြောနေတဲ့တကြီးလေးပါဖြစ်တယ်ကုဋ္ဌတာတွေဖြစ်နေတယ်ဟုတ်လားတကြီးလေးပါဖြစ်နေတယ်ဖောက်ပြန်တဲ့တဲ့တဘာဝပဲသူကမူကြီးလေးကောင်လို့တောင်ဟောတာပဲမြတ်စွာဘုရားတကြီးလေးပါကိုမူကြီးလေးကောင် အလွန်အစိတ်ပြင်းတဲ့မူကြီးလေးကဒီတရားတွေလူတိုင်းနာဘူးတယ်နော်ရာသောသားတရားကိုရှင်မင်းကမုံလုံးလို့အမဲ့ကြွေချွေတာတောက်လျှောက်မတက်ဖဲနဲ့အစိတ်ပြင်းတဲ့မူကြီးလေးကောင်ကိုရော့မင်းဒီဥစ္စာကိုကြွေးချိန်တန်ကြွေးအိတ်ချိန်တန်အိတ်တန်တက်ပေးနှိုးချိန်တန်နှိုးရေချိုးပေးချိန်တန်ချိုးပေးဆိုပြီးတော့မူကြီးလေးကောင်အပ်တာအချုပ်ခန်းထဲမှာအမူကြီးလေးကောင်နဲ့နေပါများတဲ့အခါကျတော့ရာဇောသားအမူကြီးလေးကောင်တန်ရောစင်တွေ့တယ်မူကြီးတွေကလည်းသဘောကောက်မကြိုက်ဘူး နမူကြီးတွေနဲ့အတူတူအိတ်လေပင်ပတ်နေလက်တွေပတ်နေတကိုယ်လုံးပတ်နေအေးစီသေးပဲနောက်တော့ပညာရှိသူတော်ကောင်းတယောက်မိကောင်းဆွေကောင်းနဲ့တွေ့တော့อืมမင်းဒါတွေအကောင်းထင်မနေနဲ့သူတို့စိတ်ကောင်းထွန်းနေလို့မင်းကိုမကြိုက်တာသူတို့စိတ်ယုံမှဝင်လို့မင်းကိုကြိုက်တာနဲ့မင်းသေရင်သေမယ်မသေတောင်သေကောင်ပေါင်းလည်းမင်းတစ်ခွက်ရောက်ဒါကြောင့်ဒီမူကြီးလေးကောင်အိတ်နေတော့မင်းချပြီးတော့အချုပ်ခန်းကိုဖောက်ပြီးတော့ပြင်းလို့ခိုင်းနေဟေးတဲ့ဒါမြတ်စွာဘုရားဟောတဲ့အာတိဝိသောမတုတ်တယ်နော် အဲ့ဒီမွေးကြီးလေးကောင်ဆိုတော့ဘာပြောရလဲတက်ကြီးလေးပါကိုပြောတာခုဘုံဘုံတို့ဒီမှာပြုံမြုံလေးဖမောကလည်းပြောနိုင်တယ်အောက်ကလည်းအေးစေးတင်နားထောင်တယ်ဘာဝေဒနာမှသိပြီးတော့ပြင်းပြင်းထန်ထန်မရှိညီရညောတာဘာမှမရှိစင်ပြေတယ်ဗောနော်ဒါမွေးကြီးလေးကောင်ကသဘောကောင်းနေတာဘယ်ကောင်ကမှဘာမှမလုပ်သေးဘူးဒါညီမျှနဲ့ခေါ်တာဗောနော်တစ်ချိန်မူကြီးလေးကောင်သဘောမကောင်းတော့ဘူးဟေးစိတ်ဆိုးလို့ကြိုက်ပြီဟေးဆိုတာနဲ့အဲ့ဒါဘုန်းတို့ဆေးရုံတက်ရောက်ပါပဲဟုတ်လားအမွေလေးကောင်တကောင်ကောင်ဖောက်ပြန်တဲ့အချိန် ဓလေးပါတဘာပါလွန်ကဲလာတယ်ရော့သွားတယ်တခုခုမညီမမျှဖြစ်တယ်သူတို့ချင်းပဋိပက္ခဖြစ်လာတာပေါ့ဒီလိုပဲလို့လို့ပြောရပါရှင်ဟုတ်လားအဲ့ဒီချိန်မှာဘုန်းတို့ယုတ်ကပေါက်ပြန်ပြီဆိုတော့ယုတ်ကိုယောဂပြောတာ哦ယောဂဆိုတာယုတ်တုံးဒီယုတ်အစုဝေးကိုယောဂလို့ပြောတာအင်းခံရခက်နေတာကြီးကဝေဒနာဟုတ်လားနောက်ယောဂနဲ့ဝေဒနာလဲကွဲဖို့လိုသေးတယ်နော်ယောဂဒီတိုင်းလဲယောဂဖြစ်နေတာမပြင်းတာပဲရှိတာ ရှင်းနေဖောက်ပြန်နေတော့ခဏနေတော့ဘုံတို့လှည့်ရတယ်ညောင်းတော့ချွေရတယ်ရားတော့ကုတ်ရတယ်အမျိုးမျိုးပေါ့ဒါဘာဖြစ်နေတော့ဖောက်ပြန်နေတဲ့သဘောပေါ့ဟုတ်လားအဲ့ဒီဖောက်ပြန်နေတာဘာလို့ခေါ်တော့ယောဂအဲ့ဒီယောဂဖောက်ပြန်မှုအကြီးသားဖြစ်လာပြီဆိုရင်တော့ဝေဒနာကပြင်းထန်လာအဲ့ဒီကြတော့တတ်တာအောင်ဆေးကူရမယ်ပေါ့တချို့လည်းပဲကူလို့လည်းမရပါဘူးဒီလိုပဲခံရတာပဲနောက်ဆုံးမခံနိုင်တော့ဘာဖြစ်တာသေသွားရောအဲ့တော့ဘုံကအခုဘာတွေပြောနေတာတော့ ပညာအကြောင်းပြောနေတာပညာဆိုတာဘာတော့ကိုယ်ခန္ဓာကိုယ်ဘဝရဲ့အကြောင်းကိုအမှန်တိုင်းသိတယ်ခုဒါရုပ်ပိုင်းဆိုင်ရာအကြောင်းကိုပြောနေတာနော်ဟုတ်လားဒီလိုဖောက်ပြန်မှုအစုအဝေးကြီးကိုပဲဘာမှီပြီးတော့ဖြစ်နေတာနန္တရားတွေကမှီဖြစ်နေတယ်နန္တရားတွေကတဖွာဖွာဖြစ်နေဘလို့ဖြစ်တော့ဒီအကြည်တက်ကလေးနဲ့အာယုံနဲ့တွေ့တဲ့အခါမှာနန္တရားပေါက်ဖွာလာသူကအရှိတရားအနေနဲ့အမြဲတမ်းကြီးသူကရှိနေတာမဟုတ်အကြောင်းတိုက်ဆိုင်လို့ဖွားကနေဖွားကနေဖြစ်လာတဲ့သဘောမြန်မြန်ဆန်ဆန်ဖြစ်တယ်ဆင်ဆက်မပြတ်ဖြစ်တယ်မိဘွားလေးတွေလို့ပေါ့ လေဒီဆိုကြီးပေးတဲ့ဥမာတကယ်လို့မျက်လုံးလေးကအရန်ကြည့်အဲဘေးကအယောင်နဲ့တွေ့တယ်အယောင်ကိုယူပါယုံခေါ်တာပေါ့နော်စက္ကုံပရိစက္ကုံစပရိစရူပိစဥပိစတိစက္ခုဝိညာဏဟောနန္တရားပေါ်လာပုံလေးနော်စက္ကုံစပရိစရူပိစနော်မျက်စိရဲ့အစင်းရဲ့ဒီနှစ်ခုကိုအကြောင်းပြုပြီးတော့စက္ခုဝိညာဏမြင်သိစိတ်ကလေးပေါ်လာတိဏ္ဏသင်္ကတိတိဖတ်တော့အဲ့ဒီသုံးခုပေါင်းစုံမိတာကိုဖတ်တာခေါ်အဲ့ဒီဖတ်တာကြောင့် ချမ်းသာခြင်းဆင်းရဲခြင်းဆိုတဲ့ဝေဒနာတွေဟာဖြစ်လာတယ်ခံစားချက်တွေဖြစ်လာတယ်မြင်သိစိတ်ဖြစ်လာတဲ့နောက်မှာဒီတွေကမနောဝိညာဉ်ကလည်းအလုတ်လုံမယ်ပေါ့နော်ဒါပါစုပဲဘဝပဲဒါပါပဲညာပဲစိတ်ထဲကနေသူကတွက်ချက်ပြီးတော့လှုပ်လိုက်တာစိတ်ထဲမှာထပ်ပြီးတော့နံတဘာဝတွေစဉ်ဆက်မပြတ်ဖြစ်သွားတာအဲ့လိုပဲအတန်တစ်ခုကြားတယ်နားနဲ့အတန်နဲ့ပေါင်းပြီးတော့ကြားသိစိတ်နံတရားနားမှာဖြစ်တယ်ပေါ့နော်နှစ်ဆင့်တော့နားမှာဖြစ်တယ်ဒီနှလုံးသားမှာဖြစ်မယ်ဟုတ်လား နံဓာတ်တွေဖြစ်ပေါ်နေတော့အလွန်နူးညံ့သိမ်မွေ့တဲ့သဘာဝတရားတွေဟုတ်လားအဲ့ဒါကိုဘုံဘုံတော့နားမလည်တဲ့အခါကျတော့ဒါကိုပုဂ္ဂိုလ်တ attva လို့ထင်တာပေါ့အဲ့ဒါဘုံဘုံတို့လည်းမဖယ်နိုင်သေးတဲ့တက္ကာယဒိဋ္ဌိဟုတ်လားအဲ့ဒီတက္ကာယဒိဋ္ဌိကိုမြတ်စွာဘုရားဘယ်လိုဟောတော့အပေလေးပါးရဲ့ရေသောမြစ်သူ့မဖြတ်နိုင်လို့ရှင်အပေလေးပါးနဲ့ဘုံတော်ကဇေယမပြတ်သေးဘူးနော်သူ့ဖြတ်နိုင်မှဘုံဘုံတို့ရဲ့အနာဂတ်ရေးကစိတ်အေးရမှာပေါ့ဟုတ်လား ဩအလွန်ကြီးမားတဲ့အမှားကြီးပေါ့ယုံနာကိုဘယ်လိုထင်တာတော့ပုဂ္ဂိုလ်တ attva လို့ထင်တာတဆင့်တက်ပြီးတော့ယောက်ျားမိန်းမလို့ထင်ပဲတဆင့်တက်ပြီးတော့ငါနဲ့တီးတယ်လို့မတီးတယ်လို့ငါချစ်တယ်လို့မုန်းတယ်လို့ထင်တယ်အမျိုးမျိုးတကာတဲ့ကိလေသာတရားတွေတိုးပွားခြင်းရဲ့အာကြီးတဲ့အကြောင်းတရားတက္ကာဒိဋ္ဌိဟုတ်လားအဲ့ဒီတက္ကာဒိဋ္ဌိကဘာလို့ဖြစ်တာတော့ခန္ဓာရဲ့အကြောင်းကိုအမှန်မသိလို့ဖြစ်တာတော့ခန္ဓာဖြစ်နေတာပါတော့ပေါက်ပြန်မှုနဲ့အာယုံကိုသိမှုခံစားမှုမှတ်သားမှုရှိစောမှုဒါတွေကခန္ဓာမှာဒါပဲဖြစ်နေတာဒါပဲရှိဟုတ်လား ဒါဘုံတော့သဘောမပေါက်ဘူးသဘောမပေါက်တဲ့အခါကျတော့ပုဂ္ဂိုလ်တ attva ထင်ပုဂ္ဂိုလ်တ attva ထင်တာဘာတော့တက္ကာဒိဋ္ဌိတက္ကာဒိဋ္ဌိကအမှားပေါင်းများစွာတို့ရဲ့အခြေခံမူလပဲနောက်ဆုံးအဖေမေတ္တတိအထိမိုင်မဲဆိုးသွမ်းတဲ့အဆင့်ထိရောက်အောင်တွန်းပို့တာလေသူပဲသဘောပေါက်ရဲ့လားအဲအဲ့တော့ပညာရဲ့သဘာဝလေးကိုဘုံဘုံကပြောပြတာအဲ့ဒီပညာသည်အလွန်တရာမှတန်ဖိုးကြီးစောတော်ကပြောရလို့ရှိရင်ဥစ္စာပစ္စည်း6မျိုးပြောခဲ့တယ်နော် တတ္တာတိလဟိရိဩတ္တပတုဒ္ဒစာကဒီဥစ္စာပစ္စည်း9မျိုး6မျိုးသည်နောက်ပိုင်းကပညာအချုပ်ပဲပညာကြီးရင်ကြီးတော့ရှေ့ကဥစ္စာပစ္စည်း6မျိုးဟာတိုးတက်ဆိုရပါစို့ပညာနဲ့မချုပ်နိုင်ဘူးဆိုရင်ရှေ့ကဥစ္စာပစ္စည်း6မျိုးကလည်းတိတ်ပြီးတော့ခိုင်မာတယ်လို့ပြောလို့မရဆိုရပါစို့ပုံပုံတော့ပညာကိုသစ္စာလေးပါးကိုမြင်တဲ့အဆင့်ထိမမြင့်တင်နိုင်သေးတဲ့အခါကျတော့ တရားတရားလေးတွေကရှိတော့ရှိတယ်မရှိဘူးမဟုတ်ဒါဒီအဲ့ဒီတရားတရားခိုင်တဲ့အဆင့်ကိုမရောက်ယုံကြည်မှုကပြည့်ချင်ပြည့်သွားတာအာမကောင်ဘူးနောက်ဖဲပုံထဲမှာစိုက်ထားတဲ့တိုင်ကိုတစ်ချောင်းလို့နည်းနည်းလောက်တွန်းလိုက်တာနဲ့လဲရောဘာလို့ယုံကြည်မှုကမခိုင်မာတာလဲလို့မေးရင်သူ့ကိုခိုင်မာအောင်ပညာကကြားကံပေးနိုင်တဲ့အဆင့်ထိရောက်အောင်လုပ်မထားလို့တကယ်လို့သောတပတိမဉဏ်ဘုံဉဏ်အဆင့်ထိပညာကိုမြင့်တင်နိုင်မယ်ဆိုတရားတရားဘာဖြစ်သွားမလို့ခိုင်သွားမယ်ဒါလေးကိုအနှစ်သာရရှိရှိမှတ်ထားမယ်နော် အဲ့လိုပဲပညာအဆင့်မြင့်ရင်သီလရောပျက်စီးမှလားလို့စိုးရင်ရအောင်မလားပညာအဆင့်မမြင့်နေတဲ့ခါကျတော့သီလလည်းပြည့်ချင်တဲ့ချိန်ပြတ်မှာပဲခီတိဩတ္တပလည်းအပြော့ပြော့ပဲနော်တုဒ္ဒကလည်းလေးလေးနက်နက်မရှိလာဘူးစာကဆွန့်လွတ်မှုကလည်းပိုင်ပိုင်နိုင်နိုင်ကြီးရှိမှာမဟုတ်ဟုတ်လားအဲ့တော့ဥစ္စာပစ္စည်းခုနှစ်မျိုးမှာဘယ်သူခေါင်ကျုပ်ဖြစ်နေတယ်လဲပညာပညာနော်ဒါကြောင့်ပညာကိုဘုန်းဘုန်းတို့ဘာလုပ်ရမှာတို့မြင့်တင်ရအဲ့တော့အဲ့ဒီပညာကိုအကျဉ်းမြအားဖြင့်ဘုန်းဘုန်းတို့၅မျိုးလောက်နားလည်ရမယ် ဒါတရားလေးကတော့အနှစ်ချုပ်ကလေးတွေပြောနေဟုတ်လားနံပါတ်1ကံကံရဲ့ကျိုးကိုသိတဲ့ပညာရအောင်ကြိုးစားရမယ်စေတနာရဲ့စွန့်ရည်တတ္တိကိုသိမြင်နားလည်အောင်လုပ်ရမယ်ပေါ့နော်နောက်နံပါတ်2ပုဂ္ဂိုလ်တ attva မရှိဘူးယုတ်တဏ္ဍသဘာဝတရားတွေဖြစ်နေတာလို့ပိုင်းခြားပြီးတော့သိအောင်လုပ်ရမယ်နမရူပပရိစ္ဆေဒညာပေါ့နံပါတ်3ဒီယုတ်ဒီနံဒီသဘာဝတရားတွေကလည်းဖန်ဆင်းလို့ဖြစ်နေတာမဟုတ်အကြောင်းပဲဖြစ်နေတာမဟုတ်ရှင်းရှင်းယုံနံဒီဟုသောအကြောင်းတရားကြောင့်နောက်နောက်ယုံနံတွေအစ်စ်အစ်စ်ထက်ထက်ပြီးတော့ ဖြစ်နေတာလို့အကြောင်းအကျိုးတဘာဝပါလားလို့သိရမယ်ပြစ္ဆယပရိက္ခညာသုံးမျိုးရှိပြီနော်စေတနာရဲ့ဆွမ်းရည်တတ္တိကိုသိရမယ်ပုဂ္ဂိုလ်တ attva မရှိယုံနံနေဖြစ်နေတာပဲလို့သိရမယ်ဖန်ဆင်းလို့ဖြစ်နေတာမဟုတ်အကြောင်းပဲဖြစ်နေတာမဟုတ်အကြောင်းအကျိုးတဘာဝတွေလို့သိရမယ်ပြီးရင်ဒီယုတ်ဒီနံဒီတဘာဝတရားတို့ဒီအနိစ္စဒုက္ခအနတ္တမျှတာဖြစ်တယ်လို့သိရမယ်မတည်မြဲသောမကောင်းမွန်သောမဆိုးပိုင်သောသဘောလို့သိရမယ်ဟုတ်လားပြီးရင်အထုအထိပ်ပညာကတော့တစ္ဆာလေးပါးကိုသိတယ် ခန္ဓာဟာဆင်းရဲခြင်းမြတာဖြစ်တယ်ဘဝဟာဆင်းရဲခြင်းမြတာဖြစ်တယ်လို့တကယ်သိတဲ့ဉာဏ်ကိုရအောင်ကြိုးစားရမယ်ဟုတ်လားပညာအဆင့်ဘယ်နှဆင့်တော့၅ဆင့်ပေါ့နော်နောက်ဆုံးပညာရရင်အချမ်းသာဆုံးနိဗ္ဗာန်ကိုမျက်မှောက်ပြုမယ်နိဗ္ဗာန်ကိုသူ့ပါတော့ဉာဏ်နဲ့တွတ်ထိနိုင်ပဲပေါ့သဘောပေါက်ရဲ့လားအဲ့ဒီပညာရအောင်ဘုံဘုံတို့ဘလို့ရှာမှာတော့တရားဆုံးတော့မယ်ဟုတ်လားနောက်ထပ်9မိနစ်လောက်ပဲကျန်တယ်နော်အဲ့ဒီပညာရအောင်ဘလို့လုပ်မလို့ ရှာဖွေမှုလေးပြောင်းအောင်လုပ်ဖို့ဆိုတာလေးကိုအခြေခံပြီးတော့ဒကာကြီးကိုဖုံဖုံပြောနေတာဟုတ်လားဥစ္စာပစ္စည်းခုနှစ်မျိုးကိုဘာလုပ်ရမလဲတော့ရှာရမယ်တွဲဖက်ပြီးတော့ရှာရမယ်ပေါ့ဟုတ်လားရှာဖွေမှုကိုမြင့်တင်ရမယ်ပေါ့နော်အခုဘာရှာပုံပြောရမလို့ပညာရှာပုံပြောမလို့ပညာဘလို့ရှာမလို့ဆိုတော့အကောင်းဆုံးအထီရောက်ဆုံးနေ့ရတော့တတိပဋ္ဌာန်တရားကိုပွားများပြီးတော့ပညာကိုရှာရမယ်ဒါတတိပဋ္ဌာန်တရားပွားတယ်ဆိုတာက ကိုယ်ခန္ဓာမှာဖြစ်ပေါ်နေတဲ့သဘာဝတရားတွေကိုဖြစ်တိုင်းဖြစ်တိုင်းအမှန်သိပြီးတော့နေတဲ့အလေးကျင့်ကိုသတိပဋ္ဌာန်တရားပွားတယ်လို့ပြောတာ။မြတ်စွာဘုရားတော့အာနာပါနအစသင်ပေးတာပေါ့။ဝင်လေထွက်လေလေသူ့အတူဝင်လေထွက်နေတာကိုလောက်တာမဟုတ်။အိပ်ပျော်နေတဲ့အချိန်လဲဝင်လေထွက်နေတာပဲမို့လား။သူ့ဟာသူဖြစ်နေတဲ့ဟာလေးနော်အဲ့ဒါလေးကဟုတ်လား။ခန္ဓာကိုယ်ကြီးကသူ့လောက်သူလောက်နေ။အဲ့ဒါကိုကိုကဘေးကနေပြီးတော့တရားကိုထိုင်းကြည့်တယ်လို့မျိုးကြည့်နေတာပဲ။မျက်ခြေမပြတ်ကြည့်နေ။စစ်စစ်ဆက်ဆက်ကြည့်နိုင်လေလေမြန်မြန်တည်ငြိမ်ပြီးမြန်မြန်အမှန်သိလေသိမယ် ဟုတ်လားဒါအာနာပါနပေါ့နော်ဝင်တိုင်းထွက်တိုင်းသတိထားရတယ်ဟုတ်လားပြီးရင်ဘာတော့သွားတိုင်းလာတိုင်းလှုပ်တိုင်းရှားတိုင်းအကုန်လုံးသတိရှိအောင်ကြိုးစားဟုတ်လားခန္ဓာမှာဘာပဲဖြစ်ဖြစ်ရုပ်ပိုင်းဆိုင်ရာပဲဖြစ်ဖြစ်သိမှုနာပိုင်းဆိုင်ရာပဲဖြစ်ဖြစ်ခံစားမှုဝေဒနာဘာပဲဖြစ်ဖြစ်ပါလေဖြစ်နေတာဖြစ်အဲ့ဒီဥစ္စာကိုဖြစ်နေတဲ့အတိုင်းလေးလိုက်ပြီးတော့သိဘယ်လိုက်မှုမရှိရဘူးဦးသိကျင်တယ်လို့သိတာမျိုးမလုပ်ရဘူးဟုတ်လား သူဖြစ်နေတဲ့အတိုင်းလေးကိုအတိအမှတ်ပြုနေုံလေးပဲတကယ်တမ်းကတရားထုတ်တယ်ဆိုတာဟုတ်လားဒါကိုဒီအလုပ်ကိုလုပ်လို့ရှိရင်ပညာဖြစ်ထွန်းပြီးတော့အကောင်းမွန်ဆုံးနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်မှာကိုမဟာစီဆိုဘုရားကြီးဟာရှစ်လုံးပွဲလင်္ကာလေးတပုတ်သေးနဲ့ပြည့်စုံရေးတယ်ဒါမျိုးလေးတွေကိုနှုတ်တဲ့အာကောင်ဆောင်ထားတဲ့လိုရေးတုံးဆိုတာပေါ်တိုင်းမပြတ်ရှုမှတ်နေလျင်ယုံနံနှမျိုးကြောင်းကျိုးသိမြင်မမြဲဆင်းရဲဉာဏ်နဲ့ပေါ်လွင်အနတ္တတိယနိဗ္ဗာန်ဝင် ကြက်တာနော်ဒီလိုကြပြာမျိုးလေးတွေကြက်တာနော်အလွန်မှစစ်ဆက်တိကျပြီးတော့စကလုံးလေးတွေကအလွန်မှကိုပြီးပြီးစုံနေပါနော်ပေါ်တိုင်းမပြတ်ရှုမှတ်နေလေရပေါ်တိုင်းဆိုတာကအကြောင်းတိုက်ဆိုင်လို့ပေါ်ပေါ်လာတဲ့ရုပ်လေးတွေနံလေးတွေသဘာဝတရားလေးတွေကရုပ်လိုပဲနာမည်တက်တက်နံလိုပဲနာမည်တက်တက်အမှန်တော့ကိုယ်ခန္ဓာမှာဖြစ်နေတဲ့သဘောလေးတွေပဲအဲရုပ်တွေနံတွေပဲတကယ်တမ်းကဟုတ်လားအဲ့ဒါကိုဆရာကြီးကဘယ်လိုသုံးတော့ပေါ်တိုင်းပေါ်တိုင်းကိုဘာလို့မပြတ်တဲ့ မပြတ်ဆိုတာအမြဲလို့ပြောနေတာပေါ်တိုင်းမပြတ်ဘာလို့ရမှာလဲရှုမှတ်နေလျင်ရှုတယ်ဆိုတာကြည်နေတာကိုပြောတာကြည်ရှုဟုတ်လားကြည်တယ်ဆိုတာဒီဥစ္စာဘာလဲလို့သိအောင်လုပ်တာသိနေတဲ့သဘောပဲတကယ်တမ်းကဟုတ်လားဒီအာယုံလေးဒီသဘာဝလေးကိုဓာတ်ရိုက်သိနေအောင်ကြိုးစားတာဟုတ်လားအဲ့ဒါကိုဆရာတို့ရပြလို့ရပေါ်တိုင်းမပြတ်ရှုမှတ်နေလျင်အဲ့လိုဒလဆန်တာသိနေသိနေရင်သူကတဖြည်းဖြည်းနဲ့အတိညာက အလိုလျောက်ဖြစ်ထွန်းလာမယ်အဲ့ဒီတတိရဲ့စွမ်းအားအဲ့ဒီတတိပဋ္ဌာန်အလုတ်ရဲ့နော်အကျိုးကျေးဇူးအနေနဲ့အသိဉာဏ်တွေကအလုတ်လုဖြစ်ထွန်းလာဘလို့တွေဖြစ်ထွန်းလာမှာတော့တဲ့ပေါ်တိုင်းပဲပြရှုမှတ်နေလျင်ယုံနာနှစ်မျိုးကြောင်းကျိုးသိမြင်ဟာပုဂ္ဂိုလ်တ attva တွေရှိနေတာမဟုတ်ဘူးဖောက်ပြန်တက်တဲ့သဘောကိုယုတ်လို့ခေါ်တာ哦အာယုံကိုသိတဲ့ညှွတ်တဲ့ခန်းစားတဲ့မှတ်သားတတ်တာကိုနံလို့ခေါ်တာဟုတ်လားယုံနာနှစ်မျိုးပဲဖြစ်နေတာသဘာဝတရားပေါ့ပုဂ္ဂိုလ်တ attva မဟုတ်ဘူးဒါကိုအရင်သိတယ်ပြီးရင်ပါတော့ ယုံနာနှမျိုးအကြောင်းကျိုးသိမြင်အကြောင်းကျိုးသဘောပန်းစင်မှုဒါကိုပယ်တယ်နော်အကြောင်းပဲဖြစ်နေတယ်ဆိုတာကိုလည်းပယ်လိုက်တယ်သူအမှန်တိုင်းသိလိုက်တယ်ရှေ့ရှေ့ယုံနာတဘာဝအကြောင်းတရားကိုအခြေခံအကြောင်းပြုပြီးတော့နောက်နောက်ယုံနာတဘာဝအကြောင်းတရားတွေဖြစ်တယ်လို့သိရမှာဟုတ်လားအဲ့ဒါပါတော့ပြည့်စရာပရိက္ခညာပေါ့နော်ပေါ်တိုင်းပဲပြရှုမှတ်နေရင်လည်းယုံနာနှမျိုးအကြောင်းကျိုးသိမြင်မမြဲဆင်းရဲညံတဲ့ပေါ်လင်ဟောဒီသဘာဝတွေကမမြဲတဲ့သဘောပဲ ခုပဲဖြစ်ပြီးတော့ခုပဲမရှိတော့ဘူးလို့ဒလဇက်သိပြီးဟေ့ဆိုလို့ရှိရင်တော့အာဒါတွေကကျင်တဲ့ဆရာကောင်းတဲ့ကိစ္စတွေမဟုတ်ဘဲကိုကောင်းမွန်တဲ့သဘာဝတွေမဟုတ်ဘဲကိုလို့သိသွားတာဒုက္ခကိုသိတယ်ဆိုတော့အဲ့ဒါကိုပြောတာနော်ခံရခက်တဲ့ဒုက္ခဝေဒနာကိုသိတာကိုပြောတာမဟုတ်ဘူးနော်စိတ်တိုင်းမကြတဲ့ဒေါမနတဝေဒနာကိုဒုက္ခလို့ပြောနေတာမဟုတ်ဒီနေရာမှာစိတ်တိုင်းကြာကြာမကြာကြာခံရခက်ခက်ခံရတတ်တာတာဘာပဲဖြစ်ဖြစ်ဖြစ်သမျှဖြစ်ပြီးမရှိတော့လို့မကောင်းတဲ့သဘောတွေလို့သိတာကိုဒုက္ခကိုသိတယ်လို့ပြောတာဟုတ်လားဒါကိုဆရာကြီးကဘယ်လိုရေးတော့ မမြဲဆင်းရဲညံတဲ့ပေါ်လွင်ညံကိုရဲ့ညံထဲမှာအလိုလိုကိုပေါ်လွင်တင်ရှားလာနော်ပေါ်တိုင်းမမြဲရှုမှတ်နေရင်ယုံနာနှမျိုးကြောင်းကျိုးသိမြင်မမြဲဆင်းရဲညံတဲ့ပေါ်လွင်ဝိပဿနာဉာဏ်ကိုမြင့်မြင့်မားမားထိရတာဟုတ်လားပြီးရင်ပါတော့အနတ္တတိယနိဗ္ဗာန်ဝင်တယ်ဒါသဘာဝတရားတက်တက်တယ်မကောင်းတဲ့ဒုက္ခသစ္စာတရားတွေပဲလို့ဟုတ်လားနောက်ဆုံးဒုက္ခသစ္စာကိုသိသည့်အထိအနတ္တသဘာဝကိုသဘောပေါက်သွားပြီဆိုရင်ဒီပုဂ္ဂိုလ်ဟာနိဗ္ဗာန်ချမ်းသာကိုတောင် မျက်မှောက်ပြုရလိမ့်မယ်ဒုက္ခငြင်းရလိမ့်မယ်လို့ဒီအထိမြတ်စွာဘုရားဟောတာဒါပါပြောနေတာတော့တတိပဌာန်အလုံးလို့ဆိုတဲ့ကိုယ်ခန္ဓာမှာဖြစ်တိုင်းဖြစ်တိုင်းသောသဘာဝတရားကိုအတိအမှတ်ပြုပြီးတော့နေတဲ့မွန်မြတ်တဲ့အလေးကျင့်ကိုလေ့ကျင့်မယ်ဆိုလို့ရှိရင်ဉာဏ်ပညာအထွတ်အထိပ်ထိရောက်အောင်ဒကာဓမ္မတို့ဥဒင်းတို့တန်တမှာပြီးပြီးဆုံးသွားလိမ့်မယ်ဒါကိုပြောတာပညာတည်းဟူသောဥစ္စာယတနာကိုရှာတဲ့အနှစ်ချုပ်နည်းပေါ့ဟုတ်လားအဲ့တော့ဘုန်းဘုန်းတို့ပိဋကပေါင်းသူတော်အောင်တို့ ကိုဥစ္စာပစ္စည်းပဲနှမျိုးရှာဖို့ပြောတာတော့ခုနှစ်မျိုးဥစ္စာပစ္စည်းတစ်မျိုးစီတစ်မျိုးစီရဲ့စွန့်ရည်တတိလို့ဆိုတဲ့တတဝါရဲ့စိတ်နှလုံးကိုဘယ်ပုံပင်လေးချမ်းသာစေတယ်လဲဆိုတာကိုလည်းအရေးအမြတ်အကျဉ်းမြင့်လေးတော့ဘုံဘုံပြောရတယ်ဟုတ်လားအဲ့တော့ဒီတရားလေးကဘုံဘုံကဘယ်လိုရွေချက်နဲ့ပြောတာအောင်ဆိုတော့ဒကာကြီးကဒါလူကြီးပိုင်းရောက်တော့မယ်ဟုတ်လားဟုတ်တယ်မဟုတ်လားအဲလူရဲ့အသက်ကို85နှစ်လို့ထားပါတော့တွက်လိုက်မယ်ဆိုရင်90တည်းရစားဒုတိယအရွယ်ကကုန်ပြီတတိယအရွယ်ရောက်ပြီ ဒါလည်းကံအတိုင်းနေရပါအောင်မှတတန်းစေရဟုတ်လားအဲ့လိုဆိုရင်အသက်ရွယ်ကြီးတဲ့အပိုင်းကိုရောက်ပြီးဆိုတဲ့အခါမှာဒီရှာဖွေမှုတွေကိုဘုံဘုံတို့ကဘာလို့ဖို့လို့တော့ခက်ကလေးတွေစကားနဲ့ပြောရင်ဘာရှင်းပြောင်းဖို့လို့လားဟမ်ဟုတ်တယ်မဟုတ်လားဒီဒီနီလန်းကြီးအတိုင်းရသွားနေလို့မပြည့်စုံဘာလို့ဆိုဘုံဘုံနေကုန်းချုပ်ပြောမယ်ဆိုလေးတော့မပြောလဲရအောင်ဘဝရဲ့လိုအပ်ချက်ကနော်အိုချင်းနာချင်းသေချင်းနဲ့တွေ့လာတဲ့အခါမှာငွေကြီးရှာဖွေထားတာလောက်နဲ့ မပြည့်စုံဘူးဆိုတာကိုဉာဏ်ရှိရင်ရှိသလောက်သိနိုင်တယ်နော်အဲ့ဒီအချိန်ကျတော့ဘဝကဘာကိုအဓိကတောင်းဆိုလာမယ်လို့ထင်တယ်အခုဘုံဘုံပြောနေတဲ့တရားသိမှုမြင်မှုနားလည်မှုပညာကိုတောင်းဆိုတော့မှသူကမင်းဘယ်လောက်သိလဲမင်းမသိဘူးဆိုရင်တော့မင်းဆင်းရဲရတော့မယ်ဒါပဲဘယ်သူမှတက်တာအောင်လာလုပ်ပေးမှာမဟုတ်ဘူးမိသားစုကဘယ်လောက်ချစ်ချင်းမတတ်နိုင်ဘူးပိုက်ဆံတွေဘယ်လောက်ပေါ်ပေါ်မတတ်နိုင်ဘူးယောဂဝိဒနာနှိမ့်ဆက်လို့ဟိုမှာအကြီးအကျယ်ဒုက္ခရောက်နေကြတာတွေအများကြီးရှိတာပဲလေယောဂကနှိမ့်ဆက်လို့ဆင်းရဲတယ်ဆိုတာထက် ဒါကိုလက်မခံနိုင်လို့ရင်မဆိုင်နိုင်လို့နော်ဆင်းရဲတဲ့စိတ်ဆင်းရဲမှုဟာအပုံကြီးကြီးပါလိမ့်မယ်ဟုတ်လားအဲ့ဒီအခြေအနေမျိုးမှာဘုံဘုံတို့တတ်တာခွင့်ရဖို့ချမ်းသာဖို့အတွက်ဘာရှိဖို့လိုတော့တရားရှိဖို့လိုတယ်တရားသိဖို့လိုတယ်အဲ့ဒါကိုဘုံဘုံကအကျေတုံပြောတာအဓိကတော့ပညာပေါ့ဟုတ်လားဒါပေမဲ့သူရှင်ဟာဥစ္စာပစ္စည်းလေးကြောင်မျိုးဟာရောအခြေခံအနေနဲ့ဘုံဘုံတို့နားလေစရာမကောင်းဘူးလားကောင်းတယ်နော်တရာတိလာဟိရိဥတ္တပသုတ္တစာကပညာဒါကိုဘုံဘုံတို့ အလျံပဲကြွယ်ဝအောင်ရှာဖွေထားနိုင်မှဘဝရဲ့ခက်ခဲတဲ့အခြေအနေတွေကြုံလာတဲ့ချိန်မှာဘုန်းတို့ရင်ဆိုင်နိုင်ပါဟုတ်လားပဂတိဥစ္စာပစ္စည်းရလည်းပဲသူကလည်းသူ့အပိုင်းကဏ္ဍနဲ့သူဖြည့်ရှင်းပါလိမ့်မယ်ဘုန်းခုပြောနေတာအဲ့ဒီဥစ္စာပစ္စည်းနဲ့မဖြည့်ရှင်းနိုင်တဲ့အခန်းကဏ္ဍတွေများစွာဘဝမှာရှိနေတယ်ဆိုတာကိုတွေးမိဖို့ဒါကိုပြောတာဒါကြောင့်မို့အဲ့ဒါရှာတာနဲ့မပြည့်စုံသေးဘူးဒီဘက်ကိုလည်းရှာအောင်မှဖြစ်မယ်ဒါကိုပြောတာဟုတ်လားအဲ့ဒါကိုရှာဖို့အတွက် ဥက္ကသုတ်တံကိုအခြေခံပြီးတော့ပြောပြတာနော်တရားစကားလေးတွေပြောတယ်ဆိုတာလည်းပဲကိုထင်ရမြင်ရတွေကိုကိုတွေးမိတာတွေကိုစီကဘကုံပြောနေလို့လည်းပဲတခါလေတိတ်ပြီးတော့နော်အကျိုးအကြောင်းကအရန်ကြီးစီလျော်လာတာမဟုတ်တော့ဒေသနာတစ်ခုခုကိုခြေခံပြီးတော့ပြောမှပြောရတာဘာလို့ပို့ပြီးတော့စီစီပိုင်ပိုင်ရှိဟုတ်လားအခုကဘုန်းကဘယ်ဒေသနာလေးကိုခြေခံပြောတာတော့ဥက္ကသုတ်တံနော်မိဂါရတတိရဲ့ချမ်းသာကြွယ်ဝမှုကိုတန်တော်လာလျှောက်လို့မြတ်စွာဘုရား အေးအဲ့ဒါတွေလည်းဥစ္စာပစ္စည်းတွေပါတဲ့မဟုတ်ဘူးလို့မပြောဘူးเนาะမြတ်စွာဘုရားဒါပေမဲ့အဲ့ဒီဥစ္စာပစ္စည်းကအလွန်ပစ္စည်းလွယ်တယ်ဒါလေးကိုမြတ်စွာဘုရားထောက်ပြရန်သူမျိုး၅ပါးဖြစ်စီရင်ပစ္စည်းမယ်ပေါ့အခုငါပြောမဲ့ဥစ္စာပစ္စည်းကတော့ဘယ်သူမှဖြစ်စီနိုင်ဘူးလူမပြောနဲ့နတ်ကတော့ဖြစ်စီနိုင်ဘူးတဲ့သူ့ရဲ့အကြီးအသေးရလည်းပဲအလွန်မှကောင်းမွန်တဲ့အတွက်ကြောင့်အလွန်မှရှာလိုက်တဲ့ဥစ္စာပစ္စည်းဆိုပြီးတော့ဥစ္စာပစ္စည်းခုနှစ်မျိုးပြောတယ်ဟုတ်လားတန်ဒီကုန်းယုတ်လေးမြတ်စွာဘုရားဘယ်လိုမိန်တော့ တတ္တမတတ္တင်္စသီလင်္စပတာရံဓမ္မဒတနံအနုယုံစီထမေရာဝီတရံဗုဒ္ဓနာသာသနာနော်မြတ်စွာဘုရားတည်တော်မူမြင်တော်မူတဲ့မြတ်စွာဘုရားရဲ့အစုံအမဒေသနာတွေကိုအမှတ်ရပြီးတော့နော်ကြည်ညိုခြင်းယုံကြည်ခြင်းကိုခြင်းသီလတရားသိမြင်ခြင်းပညာဒီတရားတွေကိုဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေကဘာလို့ကြားရမလို့ပြောတာတော့ရှာဖွေရရမယ်နော်စ조사ရမယ်ကိုယ်တန်တန်မှာရှိအောင်ဒီကတော့ရှာဖွေရမယ်လို့ပြောတာပါပဲဟုတ်လား ဒါလေးကိုဘုံဘုံအခြေခံပြီးတော့ပြောပြတာဟုတ်လားအဲ့တော့လူငယ်တွေနဲ့လည်းတင့်တော်တယ်ဆိုတာဒါကိုပြောတာဟုတ်လားဘဝမှာတကယ်ချမ်းသာတဲ့လူဆိုတာဘယ်လိုလူမျိုးကိုပြောတာတုံးလို့မင်းဒီဒေသနာအရအဖြေမှန်မှန်ကန်ကန်ဘုံဘုံတို့ထုတ်နိုင်သွားပြီပေါ့နော်ယုံကြည်မှုတရားတရားရှိတဲ့လူကိုချင်းသီလဖြူရှင်တဲ့လူအကောင်းမှုပြုဝပြောဝတွေးရမှာကိုရှက်တက်တဲ့ကြောက်တက်တဲ့သူဒေသနာတွေနဲ့ပတ်သက်ပြီးတော့အကြအမြင်များသူစွန့်လွတ်နိုင်စွမ်းရှိသူဘဝခန္ဓာရဲ့အကြောင်းကိုမှန်မှန်ကန်ကန်သိမြင်နားလည်သူ ဒီလိုလူမျိုးသီးသားလျင်တကယ်ချမ်းသာတဲ့လူဒါပြောတာဘဝရဲ့အခက်အခဲတွေကြုံလာတဲ့ခါလဲအဲ့ဒီချမ်းသာကြွယ်ဝမှုနဲ့ပဲဘုန်းတို့မလုပ်သွားမှာတော့ဖြည့်ရှင်းသွားကြရမယ်အခုလဲချမ်းသာစေတယ်နောင်အခက်အခဲတွေ့တဲ့ခါမှလည်းပဲဖြည့်ရှင်းပေးနိုင်တဲ့စွမ်းရည်တတိရှိပြီးတော့ချမ်းသာစေမဲ့တရားလို့နားလည်ပြီးတော့ဒီသူတော်ကောင်းတရားကိုအကူဖို့မလိုဘူးလားလိုတယ်ဒါကိုပြောတာနော်ဒါကြောင့်တကယ်ချမ်းသာတဲ့လူဆိုတဲ့တရားကိုဘုံဘုံတို့တော့တကယ်ချမ်းသာတဲ့လူတယောက်ဖြစ်အောင်ဒီဥစ္စာပစ္စည်းခုနှစ်မျိုးနဲ့ပြည့်စုံကြွယ်ဝအောင် ရှာဖွေစုဆောင်းနိုင်ပါစေလို့ဆန္ဒပြုပြီးဒီကနေ့ကြိုးပမ်းအထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းသက်တွေကြောင့်ဘုရားတပည့်တော်တို့သည်မဲ့ညာပုညမျက်နှိပ်ပံကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာ အောင်စုပြုကြကုန်ရာတည်း